ဒုက္ခအရိယသစ္စာတရားကိုပိုင်းခြားပြီးတော့သိရတယ်လို့ဟောထားပါတယ်ဒုက္ခအရိယသစ္စာတရားဆိုတာပိုင်းခြားပြီးတော့သိရတဲ့တရားအဲဒီဒုက္ခအရိယသစ္စာတရားတွေဟာဘာတွေလဲဆိုရင်မနေ့ကဟောခဲ့တဲ့အတိုင်းသွား၆ပါးကအမြဲမပြတ်ဖြစ်ပြနေတဲ့ ယုံနာတရားတွေပဲမျက်စိကမြင်တိုင်းမြင်တိုင်းဖြစ်ပြနေတာတွေနာကကြားတိုင်းနှာခေါင်းကနားတိုင်းကြာရာသာသာတိုင်းကိုယ်ကတွေ့တိုင်းစိတ်ကူးစဉ်းစားကြံနေတိုင်းဖြစ်ပြနေတဲ့တရားတွေအဲဒါတွေကဒုက္ခသစ္စာတရားတွေဒုက္ခသစ္စာတရားတွေဒါပဲမဲ့လို့ လောကအနေနဲ့ကြည့်လို့ရှိရင်တော့ဒီဥစ္စာတွေကချမ်းသာတယ်လို့ထင်နေတတ်တယ်။ချမ်းသာတယ်လို့ထင်နေတယ်လို့ပဲဟောပြီးတော့ထားပါတယ်ထင်လဲထင်နေကြပါတယ်ကွ။อืมရူပသတ္တကန္ဓာရသဖတ်တာဓမ္မစကေဝလာဣဋ္ဌာကတာမနာပါစယာဝတ္တိတိဥစ္စတိ ဣထာဇအလိုရှိယသီလီဖြစ်ကုန်သောကန္တာဇနိတရားသီလီဖြစ်ကုန်သောမနာပါဇစေနှလုံးကိုဝါစေရသီလီဖြစ်ကုန်သောဝါနှစ်သက်မြန်သောသီလီဖြစ်ကုန်သောရူပါသဆင်းအာယုံကာမဂုဏ်တို့သည်၎င်းပါရာသသာယုံကာမဂုဏ်တို့သည်၎င်းကနာဇအနအာယုံကာမဂုဏ်တို့သည်၎င်းရသာသာယသာအာယုံကာမဂုဏ်တို့သည်၎င်းဖသာသာတွေ့အာယုံကာမဂုဏ်တို့သည်၎င်း

အဲ့ဒါတွေရှိတယ်အဲ့ဒီအာရုံ6ပါးတွေကိုဘုဒ္ဓဇင်ပုဂ္ဂိုလ်တွေကအများသောပုဂ္ဂိုလ်တွေကဘာနဲ့ထင်နေတုံးဆိုတော့ချမ်းသာတွေလို့ထင်တယ်ဒါတွေကိုချမ်းသာတွေပဲလို့အဲလောကအများဒီလိုပဲထင်နေကြတာပဲဗျာအမြင်ကောင်းမြင်ရအကြာကောင်းအနံကောင်းသာကောင်းတွေ့ကောင်း သိစရာအာယုံကောင်းတွေကိုတွေ့ပြီးပြီးတော့နေရတာတွေဟာချမ်းသာတွေချမ်းသာတွေလို့ထင်ရတယ်ဒီလိုလိုအာယုံကောင်းတွေနဲ့တွေ့ပြီးပြီးတော့ချမ်းသာရအောင်လို့ခံစားရအောင်လို့ပဲအမြဲမပြတ်ကြိုးစားနေရတယ်ညာညာကြီးသုံးဆောင်ခံစားရလေလေညာညာကြီးချမ်းသာတယ်လို့ဒီလိုထင်နေကြတာပါအဲဒီအာယုံကောင်းတွေ

မြင်စရာအသင်လည်းမရှိဘူးကြားစရာအသံလည်းမရှိဘူးနားစရာအနံလည်းမရှိဘူးစားစရာရတာလည်းမရှိဘူးတွေးကြည့်စရာလည်းမရှိဘူးစိတ်ကူးစဉ်းစားကြံစည်စရာသဘောအာယုန်တွေလောကီအာယုန်မျိုးတွေလည်းမရှိဘူးနိဗ္ဗာန်အာယုန်တော့ရှိတာပေါ့အဲဒီမှာအကုန်လုံးချုပ်နေတယ်ကင်းနေတယ်ဘာမှမရှိဘူးဒါနေတံဒုက္ခသမတံတန်ထိုးသော အာယုံ6ပါးတရားတော်ဤချုပ်ကားဖြစ်သောနိဗ္ဗာန်တရားကိုနေသာတော်ပုထုဇဉ်လူပေါင်းတို့ကပုထုဇဉ်ပုဂ္ဂိုလ်သတ္တဝါပေါင်းတို့ကဒုက္ခသမတဆင်းရဲဝိသမုပ္ပါယီအဲ့ဒါဆင်းရဲလို့ဖြစ်နေတယ်အာမြင်ကြလည်းမြင်ကြကြလည်းတွေ့ကြလည်းခံစားကြလည်းမြင်ဘာမှမကောက်ဘူးလို့ဆိုပြီးတော့ဒီလိုထင်နေတယ်ဒါကသာမညပုဂ္ဂိုလ်တွေသာမဟုတ်ဘူး ဘုသူတအတော်သာရှိတဲ့ပုဂ္ဂိုလ်တွေကိုပဲအဲဒီလိုထင်နေကြတယ်ဒီလိုထင်နေကြတယ်ဆိုသာရပေရပုဂ္ဂိုလ်ကြီးတွေတချို့သာပေကျမ်းကနေတော့တတ်ပြီးနေတာလားဒါတွေဘာမှမရှိတော့ဘူးဆိုလို့ရှိရင်ပြင်မကောင်းဘူးလို့သူကထင်နေတယ်တော့ရှိအောင်လို့သူကကြံရတယ်နိဗ္ဗာန်ကြတော့ယုံနာဝိပေသယုတ်ထုနာလူတော့ရှိရဲ့ဒီလိုကြံပြီးတော့သူက ကျမ်းဂန်တော်ရေးထားတယ်အဲ့ဒါကြိုက်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီတိုင်းပဲသဘောကျနေတယ်သူကအဲယုတ်ထုနာလူရှိနေတာလေသူယုတ်ထုနာလူရှိတော့အာယုံအထုတွေရှိတာပေါ့လေသူယူပါယုံအထုတွေခန္ဓာမြတ်တံဖုထာပါယုံအထုတွေအကုန်လုံးရှိရမှာဒါတော့ကာမဂုဏ်အာယုံအထုတွေလည်းသူကရှိတော့မှာပဲယောက်ျားမင်းမအထုတွေလည်းသူကရှိရှိတော့မှာပဲနိဗ္ဗာန်ကသူ့နိဗ္ဗာန် မော်လမြိုင်ကဆရာတော်ကြီးတစ်ပါးပြန်တော်မူပါပါလို့သူကပြောတယ်ဒီလိုယုတ်ထုနာနုရှိတယ်ဆိုလို့ရှိရင်ဒါကတော့မသိလျော်တဲ့ဥစ္စာပဲယုံနာသင်္ခါရတရားတွေအကုန်လုံးချုပ်ငြိမ်းပါတယ်ဆိုမှအဲယုတ်ထုနာဒုဝိသေသတွေပိန်မွေးတဲ့ယုတ်ထုနာလူတွေရှိသေးတယ်လို့ကျန်တာကတော့မလျော့ပါတဲ့ဥစ္စာပဲယုတ်ထုနာလူတွေကြည်နေမှဖြင့်ဇာတိဇရာဗျာတိမရဏသောကသတိတွေဝ

စိတ်သုံးငြိမ့်နေတဲ့ဥစ္စာဟာချမ်းသာပဲလို့ဒီလိုထင်ပါတယ်ဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်တွေဟာလည်းဝိပဿနာဉာဏ်အစဉ်ပြည့်စုံလို့ဝိပဿနာဉာဏ်ရင်းတဲ့အခါကျနိဗ္ဗာန်ရောက်သွားလို့ရှိရင်ဒီအာရုံ၆ပါးတွေအကုန်လုံးစိတ်သုံးနေတာတွေ့ရတယ်။အာရုံ၆ပါးတွေတွေ့တွေ့မျိုးတွေ့ရတွေ့စေဖြစ်တဲ့အာရုံ၆ပါးတွေတစ်ခုခုသိနေသေးတယ်ဆိုရင်ဒါတို့ကနိဗ္ဗာန်မဟုတ်သေးဘူးသူကနိဗ္ဗာန်။အာရုံ၆ပါးတွေအကုန်လုံးစိတ်သုံးနေတာတွေ့ရတယ်။ န္ဓာ၅ပါးတရားတွေအကုန်လုံးစိတ်သုံးနေတဲ့သဘောတွေ့ရအဲဒီစိတ်သုံးနေတဲ့အခါသူကချမ်းသာနေတာပဲအဲဒီခန္ဓာ၅ပါးအောင်၆ပါးတရားတွေစိတ်သုံးချုပ်ငြိမ်းနေတဲ့နိဗ္ဗာန်တရားဟာအရိယာပုဂ္ဂိုလ်တို့၏အမြင်နဲ့တော့ချမ်းသာပဲယံပရေဒုက္ခတောအာဟုယံပရေဒုက္ခတောအာဟု

သူကလည်းဘဝချမ်းသာလေးတော့သူကသဘောကျနေရုံနာကြည့်နေတာလေးဝါချမ်းသာလေးတော့သူကตายရုံးရှိနေတာအဲစင်စစ်ကတော့ညာနာပုဂ္ဂိုလ်အမြင်ကြမှာအကုန်လုံးရုံနာသင်္ခါရတရားတွေဆင်းရဲပဲလို့ထင်နိုင်တယ်။ဒါကြောင့်လောကပုရုဇဉ်အများသောပုဂ္ဂိုလ်တွေကချမ်းသာလို့ထင်နေတဲ့တရားရှိတယ်တဲ့။ဘာလို့ဆိုလို့ရှိရင်အာယုံ 6ပါးတရားတွေအောင်6ပါးတွေကိုမြင်နေရကြားနေရ နားနေရစားနေရဒွိတိနေရသေကုသနာကြံစည်နေရဒါတွေကချမ်းသာနေတယ်ကောင်းနေတယ်လို့ထင်တယ်ကောင်းကောင်းနေတွေ့နေတဲ့အခါပေါ့လေမကောင်းတာတွေ့တဲ့အခါတော့လည်းပဲအဲချမ်းသာတယ်လို့မပြောကြပါဘူးဒါပဲမလို့ကောင်းတာတွေ့တဲ့အခါအဲဒီကောင်းကောင်းလေးတွေမြင်ရကြားရတွေ့ရခံစားရနေတာလေးတွေချမ်းသာလို့လောကအလူတွေကထင်နေတယ်အဲဒါကို အရိယာပုဂ္ဂိုလ်တွေကတော့ဘယ်နဲ့ပြောတော့ဆိုတော့မနဲ့မနဲ့ဆိုတဲ့ဆိုတော့အဲ့ဒါတွေဟာဆင်းရဲတွေပဲလို့အရိယာပုဂ္ဂိုလ်တွေဆိုရဲအထူးအချင်းညာနာပုဂ္ဂိုလ်တွေပေါ့ဆင်းရဲနေတာပဲမြင်နေရကြားနေရနားနေရစားနေရတွေးကြည့်နေရသိကုသကကြားသိနေရတာဒီပင်လဲဆင်းရဲနေတာပဲတဲ့ဒါတွေဟာအဲ့ဒီမမြင်မကြားမတွေးရမသိရပဲနဲ့နိဗ္ဗာန်အာယုံရောက်ပြီးတော့နေတဲ့ခါတွေချမ်းသာတယ်

အဲ့ဒီနေပါကဘုသူဇင်းနေမြင်နေကြည့်တော့ဘာမှခံစားစရာမရှိတော့တာအဲတော်တော်မကောင်းတဲ့တရားပဲလို့သူကကြောက်တော့မှကြောက်ကြတယ်ဒီမှာဘာမှမရှိတော့ဘူးဆိုတော့အဲဆင်းရဲတယ်လို့အောင်းမေအဲ့ဒါယ ahanan ပုဂ္ဂိုလ်တို့မြင်နေကြည့်လို့ရှိရင်ဖြင့်ဒီဥစ္စာကချမ်းသာတာပဲအဲမမြင်ရမကြားမတွေ့ရဟုတ်တယ်သူကစဉ်းစားကြည့်ရင်သောကောဟုတ်အခုလောကကို လူတိုင်းလူတိုင်းညံမိနိုင်လာလေးနဲ့စဉ်းစားကြည့်ကိုတော်တော်ချမ်းသာပါတယ်ဆေးလေးကြိုက်တဲ့ပုဂ္ဂိုလ်ဆေးလေးသောက်ရတာသူကကောင်းတယ်လို့ထင်တာပဲမကြိုက်တဲ့ပုဂ္ဂိုလ်အနေနဲ့ကြည့်လို့ရှိရင်ဒီဥစ္စာမကောင်းဘူးဟုတ်လားဆေးလေးမကြိုက်တဲ့ပုဂ္ဂိုလ်ကတခါတည်းကသူများသောက်လို့ကောင်းမလားလို့စကြည့်ရင်တော်တော်မကောင်းဘူးလေဆေးပြင်းလေးကတောက်မြင်သားဆိုးသေးတယ်လို့သာဆေးပြင်းလေးကတော့ပြင်းတာဟုတ်လို့သာသူများသောက်နေတာကောင်းမလားလို့သွားပြီးစကြည့်တယ်တော့ဒုက္ခရောက်တယ်

ကုန်းကုန်းပြီးတော့ဟိုကြတော့တချို့ရက်တွေကျတော့ကုန်းကမရှိဘူးကုန်းကမရှိတော့ဆရာတော်ကြည့်တော့ဒီရက်တွေနေရာမပြပါဘူးကုန်းတော်မစားကြဘူးတော့နေရာမပြဘူးဆိုပြီးပြောတယ်ကုန်းစားကြမရှိလို့နေရာမပြဘူးတူလားဟိုကျပါသားတို့ကလည်းဆေးဝါးရတဲ့ဆေးဝါးရတဲ့ဆရာတော်ကြီးကပါတယ်ဒီရက်နေရာပြဘူးဆေးဝါးတယ်ပါလာတဲ့ဆေးလေးကိုချွေလာပြီးတော့ဝါနေတယ်ဟိုကြဆရာလိုလည်းမရဘူးတော့တာအဲဒီလိုကိုကြိုက်တဲ့ဥစ္စာတွေက သုံးသွဲနေရတာဟာသူကကောင်းတယ်လို့ထင်တယ်ဒါမရှိလို့ရှိရင်သူကအနေတော့ခက်တယ်သူကအကျင့်ကပါနေတော့ဘုန်းကြီးကကွန်လည်းမစားဆေးလည်းမစားဆေးလည်းမဝါတော့သူစားသဘာဝဖြစ်ပါဘူးသူကတိတ်ကောင်းနေတာလေသူစားသူစားကြည့်တဲ့စိတ်လည်းမပေါ်ဆေးဝါကြည့်တဲ့စိတ်လည်းမပေါ်ဘူးသူကကြာလည်းမကြာဘူးသူကနာအေးတာပဲအမှန်ချမ်းသာတာသူအဲ့ဒါဟွန်ဒိဗာမဟုတ်သေးဘူးခုလောကတွင်မဲ့သာတခြားစဉ်းစားကြည့်လို့ရှိရင်မကြိုက်တတ်တဲ့ဥစ္စာဟာ မရှိပေမဲ့လို့ဘာမှပြုံမရှိတာကကောင်းတယ်ရှိတာဟာဒုက္ခရောက်နေတာပဲသူအကျင့်ပါနေတော့သူဟာလေးဒါလေးနဲ့သက်သာ သက်သာကြောင့်လုပ်နေရအဲဒီတော့အောင်၆ပါးတရားတွေကြည့်ပြီးတော့ခံစားနေရတာဟာအရိယာတို့ရဲ့အမြင်နဲ့ဟာချင်းဆင်းရဲပဲအောင်၆ပါးတရားတွေချုပ်ငြင်းပြီးတော့နေတယ်နိဗ္ဗာန်ဟာချင်းသမ်းပါပဲလို့မြင်တယ်ဒီတော့မနေ့ကဟောခဲ့တဲ့ဒုက္ခသစ္စာတရားတွေဟာမြင်ရတဲ့ မြင်စေမှာသင်ကြားတဲ့တရားတွေကြားစေနားစေစားစေတွေ့ရှိစေကိုယ်ရဆံလဲစိတ်ကုစဉ်းစားကြံစီစေမှာပေါ်နေတဲ့တရားတွေလားအောင်၆ပါးတရားတွေပဲအောင်၆ပါးကိုသိနေတဲ့တရားအောင်၆ပါးရဲ့တရားဖြစ်တဲ့ဓဝါ၆ပါးတရားအကုန်လုံးအတူတူပါပဲအောင်၆ပါးပြောလိုက်ရင်အကုန်လုံးပါသွားတာဝိညာဉ်၆ပါးပြောလိုက်လည်းအကုန်လုံးပါတာပဲဓဝါ၆ပါးပြောလိုက်လည်းအကုန်လုံးပါတာပဲအဲဒီတော့မြင်စေကြားစေနားစေစားစေတွေ့ထိစေစိတ်ကုစဉ်းစားကြံစီစေမှာဖြစ်ပေါ်နေတဲ့ယုံနာတရားတွေဟာ ပုရုဇဉ်ပုဂ္ဂိုလ်တို့ရဲ့အမြင်နဲ့ဆိုလို့ရှိရင်တော့ကောင်းတာလေးတွေကိုတွေ့ရတဲ့အခါကာလကိုလိုရှိတာလေးတွေနဲ့တွေ့ကြုံခံစားရတဲ့အခါကာလကောင်းတယ်လို့ဒီလိုထင်ပါတယ်အရိယာပုဂ္ဂိုလ်တို့ရဲ့အမြင်နဲ့တော့ဒါဆင်းရဲတွေပဲတကယ်ဆင်းရဲတွေဝိပဿနာညာရင့်လာလို့ရှိရင်လည်းဆင်းရဲတွေမှသိလာတယ်လို့ဆိုတာမြင်ရကြားရတာတွေမြင်တာတွေမြင်ပြီးပြောက်ကြားတာတွေကြားပြီးပြောက်နာတာတွေလည်းနာပြီးပြောက်စားတာလည်းစားပြီးရတာလည်းပြီးပြီးပြောက် သုတိသာလေးသိပြီးပြောက်မာတိသာလေးလည်းသိပြီးပြောက်စဉ်းစားသာလေးလည်းစဉ်းစားသိပြီးပြောက်ဘာမှဒီရနေတာမျိုးချက်ချင်းချင်းချင်းပြောက်ပြောက်သွားတဲ့တရားတွေအဲတော့ဥဒိယဘယပฏิပိလနာထေနာဒုက္ခဥဒိယဘယပฏิပိလနာထေနာဖြစ်မှုပြတ်မှုကမပြတ်နိုင်စရာသောနယ်သဘောကြောင့်ဒုက္ခဆင်းရဲတို့သည်ဖြစ်မှုပြတ်မှုကမပြတ်နိုင်စနေလို့ ပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကြောက်သွားပေါ်ပြီးကြောက်တာပဲဘာမှအသုံးမကျဘူးဥပမာအားဖြင့်အဖမတင်တဲ့သားတွေကိုမွေးဖွားတဲ့မိခင်ရဲ့အမြင်နဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်သိကျက်စရာကောင်းတာနဲ့တူပါတယ်အဲအမျိုးသမီးတယောက်သာမကောင်းအကြောင်းမသိလို့မွေးတိုင်းမွေးတိုင်းသားတွေသေးနေတယ်ဆိုတော့ဒုစရဒီလိုဟာတွေလည်းရှိတယ်တချို့ အကျိုးသာသမီကလည်းပဲအဖတ်တင်ခြင်းရခြင်းမူတယ်မူတယ်ကလည်းအကြောင်းမသိတော့ဒါလည်းပြီးပြည့်နေတာတွေဒီလိုဟာတွေတွေ့တာပဲအဲဒီလိုဥစ္စာသိကြစဉ်းစားကြည့်လို့ချင်းသားရဲ့သမီးရဲ့လို့မွေးလားမွေးပြီးသေးမွေးပြီးသေးမွေးပြီးသေးဒီလိုဖြစ်နေလို့ချင်းဒီဒီမိခင်ဖြစ်တဲ့ပုဂ္ဂိုလ်စိတ်ဆင်းရဲဖို့ပဲဘာမှအကျိုးမများဘူးဆိုတာမမွေးပဲနေရင်လည်းကောင်းတယ်စတယ် အစာတွေကသာသမီမရဘဲနဲ့နေလို့ရှိရင်သူကအေးနေတာပဲရလာတော့သားတွေသမီးတွေရလာတယ်ဆိုပြီးတော့တခါလဲအဲအများတနိုးပြူရတာတွေချစ်ရတာနဲ့อืมအဲဘာနှိမ့်သက်ပြီးတော့အဲ့ဒါလေးကမကြခင်အတွင်းနိုင်ပိုင်းလောက်ပဲသိသွားမယ်သို့မဟုတ်ရပိုင်းလောက်နဲ့သိပျက်စီးသွားမယ်ဆိုလို့ချင်းသိမချမ်းသာစရာပေါ့ဒီဥစ္စာသိသိလုံးမသာစရာတွေ အဲဒီကြားတော်တော်တော်တော်ကြားလေးလေးသာဆိုးလေးလေးပါပဲအဲရက်ပိုင်းနဲ့လပိုင်းလပိုင်းကြာမှပြည့်စည်သွားရင် သာဆိုးတာပဲနှစ်နှစ်သုံးနှစ်ကြာမှပြည့်စည်တယ်ဆိုးတာပါပဲဒီဥစ္စာအဲဒီတော့တရားမွေးဖွားလာလည်းပဲဒီလိုမကြခင်သေသွားတယ်တရားမွေးဖွားလည်းမကြခင်သေသွားတယ်မွေးတယ်မွေးတယ်ဟာဒီလိုကြီးတဲ့သေးနေမယ်ဆိုလို့ရှိရင်ဒီမိခင်ဟာ သာသမီတွေကြတာတက်တဲ့ဒုက္ခရောက်ဖို့ပဲဘာမှအကျိုးမရဘူးအလကားပဲဒုက္ခရောက်တာပဲစတဲ့အမှုမဖော်ပဲနေကောင်းတယ်လို့သာအဲမှလိုပဲယုတ်တရားနာတရားတွေဟာမဖြစ်ဘဲနေရင်လည်းကောင်းတာတဲ့ဖြစ်ပြီးတော့မဖြစ်ဘဲနေရင်လည်းကောင်းတာကိုဖြစ်ပြီးပြတ်သွားတာပဲဘာမှမတည်တောင် ဖြစ်ပြီးရင်ပြတ်သွားရင်ဖြစ်ပြီးရင်ပြတ်သွားရင်လည်းအဲ့ဒါတွေကိုတွေ့ရဝိပဿနာရှုတော့မြင်တိုင်းကြားတိုင်းသာကြောက်ပါပေါ်တိုင်းပေါ်တိုင်းတရားတွေကို ရှူတိုင်းရှူတိုင်းဟာတခါလဲဖြည့်ပြီးပြက်သွားဖြည့်ပြက်တကြိမ်နဲ့မပြတ်20ပြက်နေတာကြီးတဲ့တွေ့ရတဲ့အခါမှာဒီတရားတွေကကြောက်စရာကောင်းတဲ့တရားတွေပဲဘာမှအသုံးမကျတဲ့တရားတွေပါလားတို့ရှိကမသိလို့ဒီမြင်လာကြတာတွေ့တာသိတာတွေကငါပဲငါမြဲတည်နေတယ်ကောင်းနေတယ်ချမ်းသာနေတယ်လို့ထင်ရတယ်အမှန်ကတော့ဒီတရားတွေဟာဖြစ်ပြီးပြောက်သွားတာဘာမှဖုံးမတန်တဲ့တရားအသုံးမကျတဲ့တရားအာမကုတ်လောက်တဲ့တရားတွေပဲရှိကလည်းဒီလိုတရားတွေပဲ အခုလည်းဒီလိုတရားတွေပဲနောင်လည်းပဲဒီလိုဖြစ်ပြနေမယ်တရားတွေပဲဘာမှအသုံးမကျတဲ့တရားတွေပဲလို့မျှော်ကြည့်လိုက်တဲ့အခါတော်တော်ပဲယုံကြမုန်းကြကြောက်ကြကောင်းလာတယ်ဖြစ်ပြနေယုံနာတရားတွေကဆင်းရဲတယ်လို့ထင်လာတယ်ဒါကြောင့်အဲဒီမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်နေတဲ့ယုံနာတရားတွေကဝိပဿနာယောဂီဝိပဿနာညာကောင်းကောင်းအမြင်သားလာတဲ့အခါကျဒုက္ခအာရင်ထင်တယ်အဲ

အပြစ်မြင်ပြီးတော့ညွန်စရာမုန်းစရာအနေနဲ့ကြောက်စရာအနေနဲ့ဆင်းရဲအနေနဲ့သိမြင်ပြီးတကလားပေါ်ရတယ်။ညာနာဖြစ်ပြီးတဲ့ခါလဲဒီတိုင်းပဲသိနေတော့တာပဲ။မရှိလည်းပဲဒီတိုင်းပဲညာနာပုဂ္ဂိုလ်ကတော့ဝိပဿနာမရှိလည်းဒီဖြစ်ပြနေတဲ့တရားတွေအများအားဖြစ်ပြနေတဲ့တရားတွေပဲဆင်းရဲတွေပဲဆိုတာဒီလိုပဲပိုက်ချပြီးတော့ရှင်းနေတယ်။အဲဒါကြောင့်ဘုဒ္ဓဇင်များသောပုဂ္ဂိုလ်တွေက မြင်မှုကြားမှုနဲ့စပြီးအကောင်းနေလို့ချမ်းသာတယ်လို့ထင်နေတာတွေဟာအရိယာပုဂ္ဂိုလ်သူအပြင်ယ ahanan ပုဂ္ဂိုလ်အမြင်နဲ့ဆိုလို့ရှိရင်ဆင်းရဲတွေပါပဲအဲဒီအောင်၆ပါးခန္ဓာ၅ပါးတရားတွေသင်္ခါရတရားတွေချုပ်ငိမ့်သွားတဲ့သဘောနိဗ္ဗာန်ဟာဘုရုဇင်မြင်နဲ့ကြည့်လိုက်မယ်ဆိုရင်တော့ကြောက်เสียကောင်းတယ်ဆင်းရဲတွေပဲဆင်းရဲလို့ထင်ရတယ်

အခုဝိပဿနာယောဂီပုဂ္ဂိုလ်တွေရှုတော့ဒီလိုပဲသိနေတာပဲမြင်နိုင်ကြတဲ့တဘာ၆ပါးပေါ်တိုင်းပေါ်တိုင်းနေရှုရှုတိုင်းရှုတိုင်းဖြစ်ပြသွားတဲ့သဘောလေးတွေအစတော့ဖြစ်ပြတာမသိသေးဘူးပေါ့လေအစတော့သဘောအထီကိုလောက်ပဲအဲမြင်တဲ့သဘောမြင်ရတဲ့သဘောမြင်မှုတရားသဘောကြားတဲ့သဘောကြားရတဲ့သဘောကြားမှုတရားသဘောစသည်ဖြင့် လူပင်ကိုရင်းသဘောတရားတွေပင်ကိုရင်းသဘောတရားလောက်ပဲသိတယ်ပထမစယူတာကတော့ဒါလောက်ပဲသိသေးတာပဲဘုရားကျောင်းရောက်ခါစားစဉ်အဲ့ဒါလောက်ပဲသိသေးတယ်သမာဓိညာရင့်လာတဲ့အခါကျတော့မှတ်တိုင်းမှတ်တိုင်းခဏမစဲပြက်ပြက်သွားတာတွေတွေ့ရတယ်အဲဒီပြက်ပြက်သွားတာတွေတွေ့တဲ့အခါကလာကျတော့ဒါကတော့သဘောအမှန်လေးပြည့်စုံသွားပါဖြစ်ပြီးတော့ပြက်သွားဖြစ်ပြီးတော့ပြက်သွားမပြည့်တဲ့တရားပဲဆင်းရဲပဲပုဂ္ဂိုလ်သားတော်မျိုးတဲ့သဘောတရားပဲ อืมသူကသူဖြစ်တဲ့နေတဲ့သဘောတရားတွေပဲလို့ရှင်းရင်းရှင်းရင်းအထူးမပြောအထူးမစင်ကြရတော့ပါဘူးရှုနေတာနဲ့ဟိုမှာရှင်းနေပြီဖြစ်ပြီးပြက်သွားပြီမကြည့်တော့ဖြစ်ပြီးပြက်သွားပြီရှင်းနေပါပြီအဲဒီလိုပိုင်းခြားပြီးတော့သိနေတာဒါပါဒုက္ခသစ္စာပိုင်းခြားသိတာဒုက္ခသစ္စာကိုပိုင်းခြား၍သိရသည်သမုဒိယသစ္စာကိုပယ်ရသည်သမုဒိယအရိယသစ္စာ ဗဟာတဗံသမုဒိယာရိယသစ္စာသမုဒိယာရိယသစ္စာကိုအရိယတော်သိရသောသမုဒိယာသစ္စာကိုဗဟာတဗံပဲအာဤသမုဒိယာသစ္စာတော့ပဲရတယ်သမုဒိယာသစ္စာဆိုတာဘာလို့ဆိုဖြစ်ပြနေတဲ့ယုံနာတရားတွေကိုဒုက္ခမှမသိတော့ဒုက္ခတွေထင်တာကိုဘုန်းတော်ကပြောတဲ့အတိုင်းဘုရုသေနေဒုက္ခဒုက္ခတွေချမ်းသာတယ်အကောင်းနေတယ်တော့အဲ့ဒီဥစ္စာတွေကိုသာရတာမြင်ရတာလည်းကောက်ကြားရတာလည်းကောက် နာသတွေ့ထရကလည်းကောင်းသေကုသနာကြံသိနေရတာလည်းကောင်းဒီတော့ဒီဥစ္စာတွေตายရတယ်အခုလည်းမြင်နေတယ်နောင်လည်းမြင်နေခြင်းနဲ့အခုလည်းကြားနေတယ်နောင်လည်းကြားနေခြင်းနဲ့ကောင်းတဲ့အာယုန်တွေအခုလည်းတွေ့ခံစားနေခံစားနေတယ်အဲနောင်လည်းပဲဒီအာယုန်တွေတွေ့ပြီးတော့ခံစားနေခြင်းနဲ့ตายရနေတဲ့သဘောကျနေတဲ့ဆိုတာသမှုရသစ္စာရောက်လာတယ်အဲဒီตายမှုလေးရှိတဲ့ညကာလပါလုံးဟာဒီလိုပဲဘဝတွေယုံနာတိတ်တွေဖြစ်ပြီးတော့ဒီဒီ ဒုက္ခသစ္စာတရားတွေနဲ့တွေ့နေရမှာပဲဒါကြောင့်သူသမုဒိယသစ္စာပဲအဲ့ဒီသမုဒိယသစ္စာတော့ဘာလို့ရမလို့ဆိုတော့ဘာတဗံပယ်ရမည်ပယ်အပ်တဲ့တရားပရိညေယတရားတဲ့ဘာတဗတရားသစ္စည်းကာတဗတရားဘာဝိတဗတရားတဲ့သစ္စာ၄ပါးဆို၄မျိုးရှိတယ်ဝိပဿနာရှုပြင်မှာတော့တရေအချင်းတော့ဒီသစ္စာနှစ်ပါးက ဒုက္ခသစ္စာပိုင်းခြားပြီးတယ်ဆိုတော့တကယ်ကိုသိနေတာပါသမုဒယသစ္စာပယ်တဲ့ဆိုတာကင်းသွားတာပါပဲကင်းနေတာအဲနိရောဓသစ္စာမျက်မှောက်ပြုတယ်ဆိုတော့ဒါကတော့မဟုတ်ချမရဘူးတရင်ကနိရောဓခေါ်တယ်မေဃသစ္စာပွားများတယ်ဆိုတာလောကီမေဃသစ္စာပဲလောကုတ္တမေဃသစ္စာတော့လည်းမမရဘူးအဲဒုက္ခသစ္စာပိုင်းခြားပြီးတယ်ဆိုတာအဲဒါပြိဿပိုင်းခြားတယ်သမုဒယသစ္စာပယ်တယ်ဆိုတာလည်းပဲအဲဒါကတော့ခိုက်တာအချင်းကပယ်ပါလေ မြင်နိုင်ကြတဲ့တရား၆ပါးပေါ်တဲ့တရားတွေဖြစ်ပြနေလို့ဆင်းရဲတွေပဲလို့ဒီတိုင်းဒီတိုင်းဟာအဲ့ဒီဆင်းရဲတွေကိုသာယာမှုမရှိဘူးအပြစ်မမြင်လို့သာယာတာကိုအပြစ်မြင်လို့ရှိရင်အဲသာယာတော့မယ်အပြစ်မြင်လို့ရှိရင်မသာယာတော့ဘူးအပြစ်မမြင်တဲ့ပုဂ္ဂိုလ်ကသာယာတယ်ဒီသင်္သုံးသွားများမှာပြရည်ကလေးညာတုတ်ထားတော့ အဲ့ဒီရရင်လေးကိုရင်ကောင်မှုပါတော့လာပြီးတော့ရက်တယ်ရင်ကောင်အနေနဲ့ကတော့ဒီနှုံးသွားရရင်လေးတုတ်ထားရင်ကောင်အနေနဲ့ကတော့ဒါလေးရက်လိုက်ရင်ဖြင့်အဲဒီနှုံးသွားကကြာသွားလိမ့်မယ်ဆိုတာမသိဘူးပေါ့မသိတော့သူ့မှာသာယာစရာဖြစ်တယ်ဥစ္စာငါတန်ကောင်းလို့ပဲအဲစားကြရည်အကောင်းကြီးရတာပဲလို့ အလောရီကြီးသွားပြီးတော့ရှားနဲ့သွားရဲလိုက်လို့ရှင်ရှားပြပြီးတော့သူပြေဖို့အကြောင်းရှိတယ်မြင်နေတဲ့ပုဂ္ဂိုလ်အနေအားဖြင့်ဆိုလို့ရှိရင်တော့ဒီနှလုံးသားဒီနှလုံးသားမှာရရည်ကလေးတုတ်ထားတာကြောက်ကြကောင်းတာပဲနှလုံးသားလေးနဲ့မနာနုညနဲ့ရှားလေးနဲ့ထိလိုက်လို့ရှိရင်တော့ပြတ်ပြီးသေရတော့မှာပဲအင်္ဂါကြောက်ကြကောင်းအဝေးကြီးကရှောင်မှုရတယ်ဒီနည်းအားဖြင့်ဆိုရင် ရေထဲကငါးတွေရှိတယ်တငါတွေကနေပြီးတော့အဲ့ဒီမှာငါးမြားကြငါးမြားတော့ငါးမြားကြိတ်ကလေးနဲ့ငါးမြားကြိတ်ကလေးမှာငါးကြိုက်တဲ့အစာလေးသူအထည့်ပြီးတော့ရေထဲချရေထဲချတာတော့ငါးကတော့သူပဲသိမလဲအဲငါစားစရာအစာရတာပဲကံကောင်းတာပဲဆိုပြီးအလောရီကြီးဟပြီးတော့စားလိုက်ဘိုက်ထဲရောက်တော့ဟိုအဲ့ဒီငါးကြိတ်ကနေမြှိတ်သေးဘူးပဲ

ပြင်းမြင်တဲ့ပုဂ္ဂိုလ်ဟာဒီနှလုံးသားရက်လိုက်လို့ရှိရင်သိရတော့မယ်ဆိုတာကြောက်အဲသိရတော့မယ်ဆိုအပြစ်ကိုမြင်တော့နှလုံးသားနာမယ်ကောက်ဝင်မလဲ။အများကြီးနဲ့အစာကိုချတာသာမသိအပြစ်မမြင်တဲ့ငါးအနေအချင်းကြည့်လိုက်လို့ရှိရင်တော့ဒီဥစ္စာမနပါရစရာဖြစ်နေတာပဲ။အဲမများကြီးမများကြီးကတော်တော်ကြာဗိုက်ထဲရောက်လို့ရှိရင်ဖြင့် E jena ndị ma ya arohị ebigo bụgoi zroji ဒီဖြစ်ပြသွားတဲ့တရားတွေဘာမှသာရစရာမရှိဘူးဘုမတောင်ဘာမှမကောင်းတဲ့တရားတွေပဲဒါတွေကောင်းထင်ပြီးတော့သာရနေရသဘောကျနေရဒါတွေကောင်းမှပြီးတော့လိုက်လာရှားပွေးနေရအားထုတ်နေရအဲပြီးတော့လည်းဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဘာမှသုံးကြတာမဟုတ်ဘူးတော်တော်နေရာပြတဲ့ဥစ္စာတွေပဲလို့အပြစ်မြင်နေတဲ့ဝိပဿနာယောဂီပုဂ္ဂိုလ်ရိယပုဂ္ဂိုလ်တို့ဤအမြင်နဲ့ဆိုလို့ရှိရင်ဘယ်သာယာကြာရှိတော့မလို့သူကြောက်စရာကောင်းနေတာဆိုတာဒါတော့ ဘာယာမှုသမှုရသစ္စာကင်းသွားတယ်ကင်းတာကိုပယ်တယ်လို့ပြောပါတယ်ပယ်ဆိုတာကဝိပဿနာရှုရမှာကိလေသာပယ်တယ်သမှုရသစ္စာပယ်တယ်ဆိုတာမင်းတို့သွားရောဆိုပြီးတော့လူမောင်းထွားတယ်လည်းမဟုတ်ရိုက်ထွားတယ်လည်းမဟုတ်ကျွန်းထွားတယ်လည်းမဟုတ်ဘူးอืมမမဲပြီးထွားတာလည်းမဟုတ်ဘူးဒီကအမှန်သိလိုက်တာနဲ့အပြစ်မြင်တော့ဘာယာမှုသူ့လိုလိုကင်းသွားတာပါပဲ ပါရစရာမုံမှန်းပြီးတော့ပါရမှုသူ့လိုလိုกินတော့အဲ့ဒါသမှုရသစ္စာကိုပယ်တယ်မြင်တိုင်းမြင်တိုင်းမြင်တာကိုရှုလိုက်ဖြစ်ပြသွားတာပြီးလို့ရှိရင်အဲ့ဒီမြင်မှုနဲ့စပြီးပါရမှုမရှိဘူးသမှုရသစ္စာကျင်းတယ်ကြားတိုင်းကြားတိုင်းကြားလာလေရှုလိုက်ရှုတိုင်းရှုတိုင်းဖြစ်ပြီးပြောက်သွားတာလေတွေ့တော့ကြားမှုနဲ့စပြီးပါရစရာမရှိဘူးအဲပါရမှုကျင်းသွားတယ်သမှုရသစ္စာကျင်းလို့နာတိုင်းစားတိုင်းအတူတူပဲအတွေ့အထိကလေးတွေဒီတိုင်းဒီတိုင်းမှခေါင်းသာပိန်သာလေးတွေရော အဲ့ဒါတွေမှတိုင်းမှတိုင်းဟာရိတ်ကနေရိတ်ကနေပြောက်ကြောသွားတာလေးတွေတွေ့တော့သာယာစရာမရှိဘူးသမှုရသကျင်းသွားတယ်သာမှုမဖြစ်စိတ်ကူးစဉ်းစားကြံစည်မှုလေးတွေဖြစ်ပေါ်လာရင်အဲဒီစိတ်ကူးစဉ်းစားကြံစည်မှုလေးတွေဖြစ်တိုင်းဖြစ်တိုင်းမှဖြစ်ပြီးကြောက်သွားတာလေးတွေတင်းနေကြောက်ပြီးတော့နေတဲ့သဘောလေးတွေတွေ့ရတယ်အရင်ကတော့အဲဒီစိတ်ကူးနေတာကငါဖြစ်နေတာဟုတ်တယောက်တည်းဖြစ်နေတာသာယာစရာကြီးဖြစ်နေတယ်ငါစိတ်ကူးနေတယ်ငါစိတ်ကူးကောင်းနေတယ်ငါအကြံဉာဏ်ကောင်းနေတယ်ဆိုပြီးသာယာစရာဖြစ်နေတယ် အခုတော့စိတ်ကူးလေးတွေဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဘာမှဖုံးနာနာလေးတွေမြင်နေတော့စိတ်ကူးစဉ်းစားကြံစည်မှုနဲ့လည်းစပြီးပါရမှုဒီဘုမှုရသစ္စာกินတယ်တဲ့ဒါသမှုရသစ္စာကိုသင်္ဃပါဟဖြင့်ပယ်တာတဲ့သင်္ဃရှုမိရအာယုံနဲ့စပ်ပြီးတော့ကိလေသာမဖြစ်နိုင်တာကိုသင်္ဃပါဟခေါ်တယ်တည်ငါတည်ငေနတည်ငါတာဘာနာတည်ငါဘာနာတည်ငေနာ

ရှုမိတဲ့အာယုံလေးမှာဖြစ်နိုင်တဲ့ကိလေသာတစ်စိတ်တွေတာလို့ပြောတာမရှုမိတဲ့အာယုံလေးမှာသူကမပယ်နိုင်ဘူးရှုမိတဲ့အာယုံလေးပဲဒီအာယုံလေးနဲ့စပြီးတော့ကိလေသာမဖြစ်နိုင်ဘူးမြင်မှုရှုမိလို့ရှိရင်အဲ့ဒီမြင်မှုနဲ့စပြီးကိလေသာမဖြစ်နိုင်ဘူးဒါလည်းဒီဒီချိန်မှာနောက်တစ်ခါမြင်မှုနဲ့မဆိုင်ဘူးနောက်တစ်ခါမြင်မှုမရှုမိရင်သူဖြစ်ဦးမှာပဲအဲမြင်တိုင်းမြင်တိုင်းအကုန်လုံးရှုပြီးတော့အဖြစ်အပျက်ကလေးတွေသိနေတယ်အနိစ္စဒုက္ခအနတ္တသိနေတယ်ဆိုရင်မြင်တိုင်းမြင်တိုင်းမှာဒါကိလေသာမဖြစ်နိုင်ဘူးအဲဒီတော့ ရှုမိတဲ့အာယုံလေးတွေမှာကိလေသာမဖြစ်နိုင်တာကိလေသာတစ်စိတ်တွေသာပဲအဲဒီတစ်စိတ်တွေသာကိုပယ်တာပယ်ဆိုကျင်းသွားတာပါအရိယာမဉ္ဇဏ်ကသမုတ်စေတာဘာနဲ့ပယ်တယ်ဆိုတာဒီလိုမဟုတ်ဘူးအရိယာမဉ္ဇဏ်ရောက်လို့ရှိရင်ပယ်ရင်ပယ်တဲ့တရားအမြင့်ပြပယ်တာနောက်သာဖြစ်ကုန်ပြီဘယ်အာယုံနဲ့မှစပြီးတော့မဖြစ်ဘူးသူကတော့ဥပမာအားဖြင့်သောတာပတ္တိမက်ကသက္ကာဒိဋ္ဌိဝိသိကိစ္စပယ် ဆိုပါတယ်အဲဒီသက္ကာရိတိဝိသိကိစ္စပယ်တာဟာဘယ်အာယုံမှာပယ်တာတော့ဆိုဘယ်အာယုံရမဟုတ်ဘူးအာယုံနဲ့အာယုံနဲ့အကုန်လုံးသက္ကာရိတိမဖြစ်ဘူးရှုမိတဲ့အာယုံနေလားဆိုမဟုတ်ဘူးရှုမိတဲ့အာယုံတွေလည်းမဟုတ်ဘူးမရှုမိတဲ့အာယုံတွေရောနောက်တွေးမဲ့အာယုံတွေဘယ်အာယုံနဲ့မှစပြီးတော့သက္ကာရိတိမဖြစ်တော့ဘူးတခါလဲလုံးဝကင်းဝိသိကိစ္စယုံမှမှုကင်းတယ်ဆိုတာရှုမိတဲ့အာယုန်နဲ့လားဆိုမဟုတ်ဘူးရှုမိတာတွေရောမရှုမိတာတွေရောနောက်တွေ့မဲ့အာယုန်တွေရောဘယ်တော့မှသူက

ပရိညာကိစ္စတဲ့ပိုင်းခြားယူပြီးခြင်းကိစ္စပဲအဲအဖြစ်အပျက်ကိုသိလို့ဆင်းရဲပဲနိစ္စတာဝမရှိတဲ့တရားပဲလို့အမှန်တိုင်းသိသွားတော့အဲ့ဒီတရားမှာပါရဝဲကင်းသွားတယ်ပါရမှုမရှိဘူးဆိုရင်မှုတောင်းတာမှုမရှိဘူးမပြည့်နိုင်ဘူးအဲ့ဒီနိစ္စတာမှုမပြည့်နိုင်တာကသာကဘာဟာနာကိစ္စပယ်ခြင်းကိစ္စပြီးသွားတာတဲ့ ဆင်းရဲတရားမှန်တွေကိုမှန်တယ်သိလည်းယုံနဲ့အဲဒီဆင်းရဲတရားတွေကိုပါရမှုနေသက်မှုတောင်းတမှုတွေမဖြစ်နိုင်ဘူးမဖြစ်ဘဲနဲ့ကင်းသွားတာဘာနာပိစာကြီးသွားတာအဲဒုက္ခသစ္စာကိုပိုင်းခြား၍သိရသည်သမှုရာသစ္စာကိုပယ်ရသည်ဒုက္ခသစ္စာပိုင်းခြားရပြီလို့ရှိရင်မဟာနာအဲဒုက္ခပရိညာပရိဝေဒလို့ခေါ်တယ်ဒုက္ခသစ္စာပိုင်းခြားပြီးတော့ပရိညာပရိဝေဒ ကိုမြင်နိုင်ကြတဲ့ဒွါ၆ပါးကပေါ်နေတဲ့ယုံနာတရားတွေကဒုက္ခသစ္စာတွေပဲအဲဒီဒုက္ခသစ္စာတွေရှုမှားပြီးတော့ပြီးတိုင်းပြီးတိုင်းဟာပရိညာပရိဝေဒာပိုက်ချပြီးသိသောအာဖြင့်ထိုးလွှင့်ပြီးတာတဲ့ဒါအမှန်တရားလည်းမြင်နိုင်ခဲ့ပါတယ်တဲ့မြတ်စွာဘုရားဘုရားပြည့်တော်မူသားကဆင်ញင်တော့ဒုက္ခသောမြင်နိုင်ခဲ့စွာတဲ့ဒီတရားတဲမြင်နိုင်ခဲ့တဲ့တရားပဲအဲဆင်းရဲလို့မြင်နိုင်ခဲ့တယ်တဲ့ဒီမြင်နေတာကြားနေတာတွေ အကောင်းတွေကိုညာတော်သားတော်တွေကချမ်းသာတွေထင်းနေတာကိုဆင်းရဲခြင်းကအတော်ခင်းနေတယ်မြင်နိုင်ခဲ့တယ်။ဝိပဿနာဉာဏ်နဲ့ဆင်းရဲရှုလို့အဖြစ်အပျက်ဥရဗျာဉာဏ်ကစပြီးအထက်ပိုင်းဉာဏ်တွေကြောင့်မှအတူအချင်းတော့ဘင်္ဂဗျာအရင်တော့စပြီးကြောင့်မှသာပြီးတော့ကောင်းပါတယ်။အဲဒီဖြစ်ပျက်တွေကိုသိပြီးတော့ဖြစ်ပြီးပြသွားဖြစ်ပြီးပြသွားမှသုံးမကြတဲ့တရားတွေပဲဆင်းရဲတရားတွေပဲလို့ပိုင်းခြားပြီးတော့ပြီး။မြင်နိုင်ခဲ့တယ်အဲဒီမြင်နိုင်ခဲ့တဲ့တရားတွေကိုမြင်သွားတာကော တိဝေဒဖောက်ခွဲပြီးတော့ပြီးသွားတာဒီနာယံတွေပါလေကွဲနေတဲ့ဥစ္စာဘာမှမမြင်ရဘူးအဲ့ဒါကိုနာယံကွဲနေတဲ့ဥစ္စာကိုဓာတ်နဲ့ပါလေလှီးပြီးတော့အဲပွင့်လိုက်လို့ကျင်တော့ဟင်းလင်းပွင့်ပါဟိုဘက်ကအားတွေအကုန်လုံးမြင်ရတယ်အဲ့ဒါလိုပဲအစတုန်းကမြင်နေကြတဲ့ဒွါး၆ပါးပေါ်တာတွေအချမ်းသာတွေအကောင်းတွေထင်နေတာတွေဝိပဿနာဉာဏ်နဲ့အစဉ်တိုင်းရှိလို့ဖြစ်ပြသွားလို့မမြဲတဲ့တရားတရားတို့နဲ့ယောဂီပုဂ္ဂိုလ်တွေ ဒီလိုဖြစ်ဖြစ်တွေမြင်ပြီးတော့သိနေတဲ့ပုံကိုယ်တွေရှိပါတယ်အဲဒီပုံကိုယ်တွေကမြင်နိုင်ခဲ့တဲ့တရားတွေမြင်နေတာပဲသိနိုင်ခဲ့တဲ့တရားတွေသိနေတာမနာဖို့တာပါတယ်ဒီဥစ္စာအဲဒုက္ခသစ္စာကိုပိုင်းခြား၍ပြီးရသည်သမုဒိယသစ္စာကိုပယ်ရသည်သမုဒိယဒုက္ခသစ္စာပိုင်းခြားပြီးရင်သမုဒိယကတော့အထူးပယ်နေရပါဘူးမကောင်းတဲ့တရားမှသိရင်သာယာမှုမဖြစ်ဘူးအဲ့ဒါပယ်ပြီးသားဖြစ်သွားတာပဲ ဘာဟာနာကိစ္စပြီးသွားတယ်အဲဒါဘာဟာနာပြီးဝေတာခေါ်တယ်ပယ်ခြင်းဒီပင်လည်းထောက်ထောက်ဆန်းပြီးတော့သိတယ်လို့ခေါ်တယ်သမင်ကအာယုံပြုသိတာမဟုတ်ပယ်တာနဲ့သိတယ်လို့ခေါ်တယ်အဲနိရောဓသစ္စာကိုမြင့်မောက်ပြုရသည်တဲ့နိရောဓသစ္စာနိရောဓံဝရိယသစ္စာသစ္စိကာတဗံနိရောဓံဝရိယသစ္စာ

မျက်စိလည်းပြေတဲ့အခါမှာမျက်စိလည်းနေတဲ့အမှားကြီးပြောက်သွားတာလို့အနိစ္စဒုက္ခအနတ္တလို့ထင်မြင်နေတဲ့အနိစ္စဒုက္ခအနတ္တလို့အမှန်တိုင်းသိပြီးတော့လာတဲ့အခါမြဲတယ်ချမ်းသာတယ်ငါကောင်တော်ကောင်ပဲလို့ထင်နေတဲ့အပိမှားတွေအကုန်လုံးသူ့လိုလိုပြောက်သွားအဲဒါဝိဇ္ဇာဝိပဿနာဉာဏ်ဝိဇ္ဇာအတိမှန်ဖြစ်လာတဲ့အခါမှာအဝိဇ္ဇာခေါ်တဲ့မောဟကင်းသွားတယ်အဝိဇ္ဇာကင်းသွားတော့အဲ့ဒီအဝိဇ္ဇာရင်ခံပြီးသင်္ခါရတွေ

ဝေဒနာကနေပြီးตายရပြီးဖြစ်မဲ့တဏှာလည်းမဖြစ်ဘူးတဏှာဖြစ်ဥပါဒမဖြစ်ဘူးအဲဘဝအသစ်ဖြစ်ဖို့ရကုသိုလ်အကုသိုလ်ကလည်းထမဖြစ်ဘူးအဲ့ဒါတွေမဖြစ်တော့ဇာတိခေါ်တဲ့ဘဝအသစ်လည်းဒုတိယတတိယဘဝပေါ့တတိယဘဝအသစ်ဇာတိလည်းမဖြစ်ဘူးဇာတိမဖြစ်တော့ဇရာမရဏဆိုတဲ့ပူခြင်းသိခြင်းလည်းနောက်မဖြစ်ရဘူးဘောကပရိဒေဝဒုက္ခဒေါနတာဥပါယတာဒီလိုဟာတွေလည်းမဖြစ်ရဘူးဆင်းရဲတွေငြိမ့်သွားတယ် ရှူတိုင်းရှူတိုင်းအမှန်တိုင်းသိလိုက်တဲ့ချင်းအနိစ္စဒုက္ခအနတ္တတရားတွေအမှန်တိုင်းသိလိုက်တဲ့ချင်းမူလကသင်မြင်သိမှားတာတဲ့အမှားကြီးတွေဟာတခါတည်းပြောက်ပြောက်သွားတယ်ဒီကမြဲတယ်ထင်တာတွေမမြဲဘူးဆိုတော့ဟောမြဲတယ်ထင်တဲ့အသိဟာပြောက်ဒီကချမ်းသာတယ်ထင်နေကြတယ်အခုဖြစ်ပြီးပြတ်သွားတော့ဆင်းရဲကြီးတယ်ပဲပြီးတော့အဲချမ်းသာထင်တဲ့အသိမှားတွေပြောက်ဒီက ငါတယောက်တည်းပဲပုဂ္ဂိုလ်သတ္တဝါတူးတယ်ပဲလို့လက်ရှင်နေတဲ့ငါကောင်းတော်ကောင်ပဲလို့ထင်နေတာလေအခုဖြစ်ပြနေတဲ့ယုံနာတရားပဲဆိုကျွင်းကျွင်းသဘောကျတာသိတယ်အမှားကြီးအလိုလိုပြောက်အမှားကြီးရင်ခံပြီးဖြစ်မဲ့ကုသိုလ်အကုသိုလ်တွေကုသိုလ်အကုသိုလ်ကဆက်ပြီးတော့ဖြစ်မဲ့ဘဝတွေဝิญဉ္စသည်တွေအကုန်လုံးငြိမ့်သွားတယ်တဲ့ငါအားဖြင့်ငြိမ့်သွားတယ်တဲ့ဒါလည်းပဲရှုမိတဲ့အာယုံတအာယုံနဲ့ဆက်ပြီးတော့ငြိမ့်တာဘုံမရှုမိတဲ့အာယုံတွေမှာမငြိမ့်ဘူး သာယောသူကိုတည်ငါနိဗ္ဗာန်တဲ့တည်ငါနိရောဓတဲ့တသိတတိသာအချင်းကိလေသာချုပ်ငြိမ်းမှုဆင်းရဲချုပ်ငြိမ်းမှုပဲအဲ့ဒါကိုမျက်မှောက်ပြုရဲရှူတိုင်းရှူတိုင်းဟာဒီရှုမိရအောင်နဲ့စပြီးကိလေသာငြိမ်းမှုကိလေသာကဆက်ပြီးဖြစ်မဲ့ကာနေဘဝတည်းတွေဆင်းရဲတွေငြိမ်းမှုဟာတခါရှုတခါငြိမ်းတခါရှုတခါငြိမ်းတခါရှုတခါရှုတိုင်းရှုတိုင်းငြိမ်းနေလူယောဂီပုဂ္ဂိုလ်တွေကဒီနေ့လုံး ရှုမှတ်တဲ့အချက်တွေအများကြီးပဲ။ဖောင်းတယ်၊ပိန်တယ်၊ထိုင်တယ်၊ထိတယ်၊မြင်တယ်၊ကြားတယ်၊ကိုယ်တယ်၊စတယ်စသည်ဖြင့်ရှုတိုင်းရှုတိုင်းမှတ်တိုင်းမှတ်တိုင်းဟာအမှန်တည်းလေးဖြစ်အမှန်တည်းဖြစ်တော့အမှားတည်းပြောက်အမှားတည်းကဆက်ပြီးရှင်းမဲ့ကိလေသာတွေအဲကာနေဘဝတွေယုံနာခန္ဓာတွေဟာတစ်ခါပြီးတစ်ခါငြိမ့်တာပဲဆင်းရဲတွေတစ်ခါငြိမ့်ပါဒီတိုင်းဒီတိုင်းငြိမ့်တာဒီနေ့ကိုအကျင့်တရားလောက်ရှုမှတ်ပြီးရင်အကျင့်တရားလောက်ငြိမ့်တာပဲ တထောင်လောက်ရှုမှပြီးထောင်လောက်ငြိမ့်တယ်တထောင်လောက်ရှုမှပြီးလို့ရှိရင်တထောင်လောက်ငြိမ့်တာပဲဒီတိုင်းနေတယ်ငြိမ့်အဲဒါတရင်ကအားဖြင့်ငြိမ့်တယ်အဲဒါတရင်ကနေရောဓရောက်နေတာတဲ့လားနိရောဓသစ္စာကိုမျက်မှောက်ပြုပါသည်မျက်မှောက်ပြုဆိုတာဒီမှာတော့ဆက်ရောက်ရုံပဲမျက်မှောက်ပြုခြင်းကိစ္စပြီးရုံပဲမြင်လိုက်တာတော့မဟုတ်ဘူးငြိမ့်တာတွေမြင်နေသလားတွေ့နေသလားပဲမြင်နေမှာတော့ဒီလိုတော့မမြင်ဘူးမနေ့ဥပမာပေးထားလဲဆိုတော့လက်သမားဆရာများ မိမိတို့ကိုင်းတွယ်နေတဲ့ဆောက်တို့လက်ရိုက်တို့ရှိတယ်တဲ့အဲဒီလက်နဲ့ကိုင်းတဲ့နေရာလေးမှာလက်ကိုင်းနဲ့ကိုင်းတဲ့နည်းနည်းတော့ပွန့်ပယ်ပြီးတော့ပျက်စီးတာပဲဒါပေမဲ့လက်သမားဆရာကသူသိသလားတဲ့อืมငါကနေ့ကိုင်းလိုက်တဲ့အတွက်ဒီဆောက်ခြင်းဘယ်လောက်ပြည့်သွားပြီဒီလက်ရိုက်ခြင်းဘယ်လောက်ပြည့်သွားပြီသိသလားတဲ့ဒီလိုတော့မသိဘူးတဲ့ဒီနေ့တနေ့တော့မသိဘူးဒါပေမဲ့လို့ကိုင်းမများတဲ့ခါကျတော့လက်ကိုင်းတဲ့နေရာကသေးသိမ့်ပြီးတော့ပွန့်ပယ်ပြီးတော့သင်ကြလာတယ်အဲ့ဒါလိုပဲ ယောဂီပုဂ္ဂိုလ်ကလည်းရှုတိုင်းမှတိုင်းတစ်ခါမှလာရင်ကိလေသာတွေဖြင့်တလောက်ငြိမ့်သွားလေရဲ့လို့ဒီလိုသိတာဒီလိုတော့မသိဘူးအဲဝိပဿနာရှုပါများလာတဲ့ခါကျတော့ကိလေသာတွေတော်တော်ငြိမ့်နေတာတွေ့ရတယ်ကိလေသာတွေတော်တော်ကိုသက်သာဝင်ကြတယ်တွေ့ရပါတယ်နောက်ဆုံးအရိယာမဉ္ဇဉ်ရောက်တဲ့ခါကျတော့အဲဒီဆံရပြည့်တဲ့ကိလေသာတွေလုံးလုံးငြိမ့်ငြိမ့်သွားတာတွေ့ရပါတယ်အဲဒီကိလေသာငြိမ့်တဲ့ဖြင့်ကာနေဘဝတွေတခါလည်းငြိမ့်ပြီးတော့အဲဒါ နိရောဓသစ္စာကိုမျက်မှောက်ပြုတာဆက်ရောက်တာပဲရှူတိုင်းရှူတိုင်းရှူမိတဲ့အာယုံကိုအမှန်တိုင်းသိသွားတဲ့သမာဓိဋ္ဌိအမှုရှိတဲ့သမာဓိဋ္ဌိခေါင်းဆောင်ဖြစ်နေတဲ့မဂ္ဂင်7ပါးတရားတွေအဲဒီမဂ္ဂင်7ပါးတရားတွေပွားတယ်ဒါကရှူလိုက်ရင်အမှန်သိအမှန်သိရဆိုတဲ့ကအမှန်သိအောင်

မဂ္ဂသစ္စာသင်ကြားသွားတယ်ဘာလို့လဲတော့ဆိုရှုတိုင်းရှုတိုင်းဟာအမှားတိုင်းသိတာကသမာဓိကြီးပဲလောကီမဂ္ဂသစ္စာပဲအဲဒီလောကလောကီမဂ္ဂသစ္စာရှုတိုင်းရှုတိုင်းသာဖြစ်ပွားတယ်ဒါတော့မဂ္ဂသစ္စာလည်းသင်ကြားပါတယ်တဲ့မဂ္ဂသစ္စာကိုလည်းပွားပြီးမြည်ပါတယ်မဂ္ဂတိမဂ္ဂရိယသစ္စာဘဝိတ္တဘာ

အကျင့်လမ်းမှဖြစ်တဲ့မေဃသစ္စာတရားကိုပွားစီရမယ်ပွားစီဆိုမိမိတဏ္ဍာဖြစ်စီရတာပဲအဲကျူလဲကျူလဲမိမိတဏ္ဍာဒီတရားတွေဖြစ်တယ်အဲဒါမေဃသစ္စာပွားနေတာတစ်ခါကျူရင်တစ်ခါဖြစ်ပဲတစ်ခါကျူတစ်ခါဖြစ်မေဃသစ္စာပွားနေတာမကျူပဲနေရင်မကျူပဲနေတဲ့ပုဂ္ဂိုလ်ဘာမှမပွားဘူးတချို့သာဝေဘုဒ္ဓတာရနဲ့ပြုတ်တွေခွဲပြီးပြောဟောနေတယ်ကုသိုလ်တော့ရပါတယ်ဒါပေမဲ့လို့သူမေဃသစ္စာမပွားဘူးဘာလို့လဲသူရှိမှမရှိပဲဒီလိုပြောဟောနေတဲ့အခါမှာ ဘာအာယုံပြုတော့အမိတွေပညာတွေကြောက်အာယုံပြုနေတာသူอืมရုပ်တရားနာတရားအဖြစ်အပျက်ခုဘုန်းကြီးကပြောနေတာလည်းအဲ့ဒီကဒေသနာညာနဲ့ပြောနေတာဒီလိုပဲအမိတွေပဲရောက်နေတယ်သဘောသဘာဝတကယ်ဖြစ်ဖြစ်တာကိုမရောက်ဘူးဒါမှလည်းနားထောင်တဲ့ပုဂ္ဂိုလ်တွေကနားတော့လဲတယ်ဆိုအဲဒီလိုပြောဟောနေတဲ့အခါကာလမှာသိတာကတကယ်ဖြစ်ပြသွားတာကိုသဘောတရားအမှန်တွေကို အဲရောက်တာမဟုတ်တခါတရံလည်းရောက်တဲ့ခါလည်းရှိရင်လည်းရှိမှာပေါ့လေသူကရောက်ခဲပါလိမ့်မယ်သူကအဲကိုယ်ဖြစ်ပြနေတာနဲ့အာယုံပြုပြီးပြောတဲ့အခါမှာဆိုရင်လည်းရောက်မယ်ဒီလိုမဟုတ်လို့ရှိရင်တော့မရောက်ပါဘူးလူစားစားတဲ့ပေတွေကညီတွေပဲရောက်အဲဒီတော့မေဃတစ္ဆာမရှိဘူးတကယ်ဖြစ်ပြနေတဲ့တရားလေးတကယ်သိသွားမှလို့မေဃတစ္ဆာတရားဖြစ်လာအဲတော့ကိုရှူတိုင်းယူတိုင်းကမေဃတစ္ဆာတရားတွေလည်းပွားများနေပြီတဲ့အဲဆိုရမယ် ဒုက္ခသစ္စာကိုပိုင်းခြား၍သိရသည်ဒုက္ခသစ္စာကိုပိုင်းခြား၍သိရသည်သမုဒယသစ္စာကိုပယ်ရသည်သမုဒယသစ္စာကိုပယ်ရသည်နိရောဓသစ္စာကိုမျက်မှောက်ပြုရသည်နိရောဓသစ္စာကိုမျက်မှောက်ပြုရသည်မေဃသစ္စာကိုပွားစေရသည်မေဃသစ္စာကိုပွားစေရသည် ဒုက္ခသစ္စာကိုပိုင်းခြား၍သိရသည်ဒုက္ခသစ္စာကိုပိုင်းခြား၍သိရသည်သမုဒိယသစ္စာကိုပယ်ရသည်သမုဒိယသစ္စာကိုပယ်ရသည်နိရောဓသစ္စာကိုမျက်မှောက်ပြုရသည်နိရောဓသစ္စာကိုမျက်မှောက်ပြုရသည်မေဃသစ္စာကိုပွားစေရသည်မေဃသစ္စာကိုပွားစေ

ကောင်းတာပိန်တာရုပ်တရားဒုက္ခသစ္စာတရားနောက်ပိုင်းကြပြီးတော့ယူပါစာမှာသဘောတရားလောက်ပဲသိတယ်ဖောင်းတယ်ပိန်တယ်တောင်းတယ်ပြင်းတယ်ဒီသဘောလောက်ပဲသိတယ်မယူပဲနေရင်တော့ငါပဲငါကိုယ်ပဲငါပိုက်ပဲဒီလိုဇွဲလာနေပြင်မှာအရှုနေတဲ့ခါနဲ့အဲ့ဒါတွေမပါဘူးဆိုအဲဖောင်းရင်ဖောင်းတာပိန်ရင်ပိန်တာတောင်းရင်တောင်းတာတင်းရင်တင်းတာလှုပ်ကြရင်လှုပ်ကြတာအဲ့ဒီသဘောမှန်လေးလောက်ပဲဒီမှာယောက်ျားမိန်းမစသဖြင့်မစင်စားဘူး အမှားတွေပျောက်သမာဓိညာရှင်းလာတဲ့အခါကျတော့အဲဒီဘောင်းနာပင်သာလေးတွေရဲ့ဘောင်းနာပင်သာလေးတွေအဖြစ်အပျက်ပေါ်လာလိုက်ကြောက်သွားလိုက်တည်ရင်းနဲ့တခါလဲဖြစ်ပြန်တာလေးတွေတွေ့ဖြစ်ပြန်တာလေးတွေ့တော့မမြဲတဲ့တရားပဲဆင်းရဲတဲ့တရားပဲ อืมဘာမှနှိမ့်သက်တဲ့သာသီအကုသိုလ်မဟုတ်တဲ့တရားပဲသူ့လိုလိုဖြစ်ပြနေတဲ့သဘောတရားပဲလို့မလိုပိုင်းခြားပြီးတော့ပြီးတော့အဲ့ဒါပရိညာပဲပိုင်းခြားပြီးတယ်ဆိုတာပဲဒုက္ခသစ္စာကိုပိုင်းခြားရတဲ့တရားတွေဒုက္ခသစ္စာထိုက်တဲ့တရားတွေသွား၆ပါးကသင်ကြားဖြစ်ပေါ်နေတဲ့ယုတ်တရားနာတရားတွေကိုသင်ကိုယ်ရင်းတော်ဘုံအချင်းလည်းပိုင်းခြားသိရတယ် ရှင်းမှုပြမှုအပြင်လည်းပိုင်းခြားသိရတယ်အနိစ္စဒုက္ခအနတ္တသဘောအပြင်လည်းပိုင်းခြားသိရသည်ဆင်းရဲပဲအာကိုစရာမဟုတ်တဲ့တရားတွေပဲဒီလိုလည်းပိုင်းခြားသိရတယ်အဲဒါဒုက္ခသစ္စာပိုင်းခြားတယ်ဒုက္ခသစ္စာပိုင်းခြားရပြီးတိုင်းပြီးတိုင်းသမုဒိယသစ္စာပါရမှုကမဖြစ်နိုင်မနဲ့ကင်းကင်းသွားပြီသမုဒိယသစ္စာပယ်ခြင်းကိစ္စပြီးပြီအဲဒီလိုပယ်တိုင်းပယ်တိုင်းက နိရောဓသစ္စာကိုလည်းပဲဆက်ရောက်နေသည်နိရောဓသစ္စာမျက်မှောက်ပြုသည်မျက်မှောက်ပြုဆိုမိမိတဏ္ဍာကြီးကြီးတာပဲအာယုံပြုမိတာတော့မဟုတ်ဘူးအဲနိရောဓသစ္စာမိမိတဏ္ဍာမှာတရင်ကအားဖြင့်ခြုံငင်းတဲ့နိရောဓသစ္စာတရင်ကနိရောဓတရင်ကနိဗ္ဗာန်ကြီးကြီးသွားတယ်ရှုမိတဲ့ရှုမိတဲ့အမှန်သိအမှားသိပြောက်အမှားသိရင်ခံပြီးဖြစ်မဲ့ကိလေသာကာနေဝဆင်းရဲတွေဘဝတွေအဲဒီတိုင်းဒီတိုင်းကြောက်တခါသိတခါတွေ့တခါသိတခါတွေ့တရင်ကနိရောဓတွေဟာ ပြည်စည်းသွားတယ်တဲ့ဒါသစ္စည်းသစ္စည်းကရဏဝိပဿနာအရာမှာတော့မျက်မှောက်ပြုတယ်လို့ပဲဆိုရတယ်ဝိပဿနာကအာရုံပြုတာကဒုက္ခသစ္စာအာရုံပြုနေတော့နိဗ္ဗာန်တော့အာရုံပြုလို့မရှိဘူးဒီခိုက်တာမှာတချို့ကဘုဒ္ဓတာမရှိတဲ့ပုဂ္ဂိုလ်တွေကအင်းတရားအထုတ်နိဗ္ဗာန်အာရုံပြုရတယ်လို့တချို့ကဟောကြတယ်ဒါကသူတို့ဘာမှမသိတဲ့ပုဂ္ဂိုလ်တွေဟောတာပါ နားမလည်တဲ့ပုဂ္ဂိုလ်တွေဟောနားမလည်တဲ့ပုဂ္ဂိုလ်တွေဟောပဲမယ်လို့သူ့ဥစ္စာကြိုက်တဲ့ပုဂ္ဂိုလ်ကလည်းနားမလည်တဲ့ပုဂ္ဂိုလ်တွေကြိုက်တယ်လို့လားသူ့ဥစ္စာကြိုက်ကြီးသူကပတ္တိပတ္တောပတ္တန္တအပတ္တန္တစ္ဆပတ္တိအပတ္တန္တောအပတ္တန္တပတ္တန္တစ္ဆနပတ္တိပတ္တောမျက်စိမြင်သောပုဂ္ဂိုလ်သည် abadaomez mie naọbg badndị nza mie n'ọbụgị golo abada ndị na mmi n'ọbghị golo na abadadezmee naebogara a မျက်စိမြင်တဲ့ပုဂ္ဂိုလ်လည်းသူမမြင်ဘူးတဲ့မျက်စိမမြင်တဲ့ပုဂ္ဂိုလ်လည်းသူမမြင်ဘူးသူ့မှာမြင်မြင်တတ်တဲ့သဘောကမရှိပဲဟာပေါ့အဲ့ဒါလိုပဲဘုဟုတုဒ္ဒပညာမျက်စိမရှိဘူးဆိုမှတော့တတိတဲ့ပုဂ္ဂိုလ်မြင်တဲ့ပုဂ္ဂိုလ်တွေလည်းသူကမမြင်ဘူးတတိမှမသိဘူးသူကမတတိတဲ့ပုဂ္ဂိုလ်တွေလည်းပဲသူမမြင်ဘူး တရားအမှန်မှလည်းမသိဘူးအမှန်မှလည်းမသိဘူးအဲ့ဒီလိုဖြစ်တယ်။ဟောဘုဒ္ဓတရားအမြင်ရှိတဲ့ပုဂ္ဂိုလ်ဘုဒ္ဓဆိုတာနှမျိုးရှိတာပေါ့လေဘုဒ္ဓဆိုတာအာဂမဘုဒ္ဓအဓိကမဘုဒ္ဓတဲ့အာဂမဘုဒ္ဓဆိုတာလေစာပေကျမ်းဂန်ရနဲ့လေ့လာတာလို့ဘုဒ္ဓရှိတယ်။အဓိကမဘုဒ္ဓဆိုတာကိုယ်တိုင်တရားအားထုတ်တာလို့တရားအတွေ့နဲ့ဘုဒ္ဓဖြစ်တယ်။

မျက်စိမြင်တဲ့ပုဂ္ဂိုလ်ကမြင်တဲ့ပုဂ္ဂိုလ်ကိုလည်းမြင်သည်မမြင်တဲ့ပုဂ္ဂိုလ်ကိုလည်းမြင်သည်မျက်စိမမြင်တဲ့ပုဂ္ဂိုလ်ကမြင်တဲ့ပုဂ္ဂိုလ်ကိုလည်းမမြင်မမြင်တဲ့ပုဂ္ဂိုလ်ကိုလည်းမမြင်ပါဠိလိုလည်းသူကလွယ်လွယ်ပဲမာလိုလည်းလွယ်ပါအဲဒီဥစ္စာတော့မှတ်ထားကြကောင်းပါရဲ့ပတ္တိပတောပသန္တံအပသန္တစ္ဆပတ္တိအပသန္တောအပသန္တံပသန္တစ္ဆနာပတ္တိကဲသိုးသားမအောင်လား မျက်စိမြင်သောသူသည်မျက်စိမြင်သောသူသည်မြင်သောသူကိုလည်းမြင်၏မြင်သောသူကိုလည်းမြင်၏မမြင်သောသူကိုလည်းမြင်၏မမြင်သောသူကိုလည်းမြင်၏မျက်စိမမြင်သောသူသည်မျက်စိမမြင်သောသူသည်မြင်သောသူကိုလည်းမမြင်မြင်သောသူကိုလည်းမမြင်မမြင်သောသူကိုလည်းမမြင်မမြင်သောသူကိုလည်းမမြင်အဲဒါကလောကဘက်ကဥပမာ တရားကိုမသိမြင်သောသူသည်တရားကိုမသိမြင်သောသူသည်တရားသိမြင်သောသူကိုလည်းမမြင်တရားသိမြင်သောပုဂ္ဂိုလ်လည်းမမြင်တရားမသိမြင်သောပုဂ္ဂိုလ်ကိုလည်းမမြင်တရားမသိမြင်သောပုဂ္ဂိုလ်လည်းမမြင်အဲတရားတရားတရားသိမြင်သောပုဂ္ဂိုလ်သည်ဒီအစားတရားသိမြင်သောပုဂ္ဂိုလ်သည်တရားသိမြင်သောပုဂ္ဂိုလ်ကိုလည်းမြင်၏တရားသိမြင်သောပုဂ္ဂိုလ်ကိုလည်းမြင် တရားမသိမြင်သောပုဂ္ဂိုလ်ကိုလည်းမြင်၏တရားမသိမြင်သောပုဂ္ဂိုလ်ကိုလည်းမြင်၏တရားမသိမြင်သောပုဂ္ဂိုလ်သည်တရားမသိမြင်သောပုဂ္ဂိုလ်သည်တရားသိမြင်သောပုဂ္ဂိုလ်ကိုလည်းမမြင်တရားသိမြင်သောပုဂ္ဂိုလ်ကိုလည်းမမြင်တရားမသိမြင်သောပုဂ္ဂိုလ်ကိုလည်းမမြင်တရားမသိမြင်သောပုဂ္ဂိုလ်ကိုလည်းမမြင်အဲတရားအဲ့ဒါလောကဥပမာကမျက်စိမမြင်တာနဲ့မြင်တာ ရင်ခံပြီးတော့ပြောတယ်သူအဲ့ဒါဥပမာလေးမှတ်မှတ်ဖို့ရလေသူဆိုတရားသိမြင်တဲ့ပုဂ္ဂိုလ်နဲ့မသိမြင်တဲ့ပုဂ္ဂိုလ်အာဂမတုဒ္ဒအားဖြင့်ကျမ်းဂန်လေးလာတော့အချင်းဘုသူဒ္ဒသိမြင်နေတဲ့ပုဂ္ဂိုလ်သူကလည်းပဲတော်သိမြင်တာပါပဲအဓိကမသုဒ္ဒနဲ့တရားကိုယ်တိုင်တွေအားထုတ်လို့တရားသဘောတွေသက်ဝင်ပြီးတော့သိနေတဲ့ပုဂ္ဂိုလ်ဒါကတော့ စင်တာမြင့်လေလေပို့ပြီးတော့သေးကြလေလေပေါ့လေအရိယာမဉ္ဇဏ်တွေရောက်ရင်ပို့သေးကြတာအာရတမဉ္ဇဏ်ရောက်ရင်တော့လမ်းဆုံးနေတာပဲအကုန်လုံးပြီးတော့အဲဒီတော့တရားသိမြင်တဲ့ပုဂ္ဂိုလ်ကတရားသိမြင်တဲ့ပုဂ္ဂိုလ်မှန်လည်းပြီးတယ်ပြောဟောဖို့နေပါလေခြေနေထောက်စားပြီးသိရတာပေါ့လေသူသိတဲ့တော့ဝင်ပဲသိနိုင်မလားအဲပြောဟောဖို့လောက်ကင်ဖို့နေထိုင်ဖို့အခြေအနေကြည့်ပြီးတော့ အဲဒီဥစ္စာချင်းတရားနီလာမှန်တာပဲသူကျင့်နေတာတရားနီလာမှန်တယ်သူပြောနေတရားနီလာမှန်တယ်ဒီလိုသိရတယ်တရားမသိမြင်တဲ့ပုဂ္ဂိုလ်ကတော့သိမြင်တဲ့ပုဂ္ဂိုလ်လည်းမသိဘူးတဲ့မသိမြင်တဲ့ပုဂ္ဂိုလ်လည်းမသိဘူးဒါကြောင့်လောကမှာတရားတွေမျိုးရှိတယ်ဒီကြောင့်နိဗ္ဗာန်အာယုံပြုဆိုနိဗ္ဗာန်အာယုံပြုပြီးတရားအထုတ်မာနိဗ္ဗာန်အာယုံပြုတရားထုတ်လို့မဖြစ်ဘူး

အာယုံပြုဆင်ញင်နှလုံးသွင်းပြီးတော့တရားထုတ်လို့မဖြစ်ဘူးတဲ့ဒီဥစ္စာစိတ်ညွရုံလောက်ပဲဖြစ်တယ်အဲလောကီဝိသစ္စာကတော့ဒုက္ခသစ္စာနဲ့သမုဒိယသစ္စာတဲ့ဒါကတော့ပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်ရဲ့သာနာမှာရှိတယ်အဲဒီတရားတွေရှိရတာများသောနဲ့ဒုက္ခသစ္စာတွေပိုက်ခြားပြီးပြီးရှိရပါတယ်သမုဒိယသစ္စာလည်းဖြစ်ပေါ်လာတဲ့အခါသူ့လည်းရှိရတာပဲသူလည်းပဲဒုက္ခသစ္စာအနေနဲ့ရောက်

ဒုက္ခသစ္စာကိုပိုင်းခြား၍သိရတယ်ဆိုတဲ့ဒေသနာအရာလည်းခုကြီးနေတာပဲကျူတိုင်းကျူတိုင်းကျူးမိတာအောင်လဲစပြီးကိလေသာမဖြစ်ဘဲနဲ့တဏှာမဖြစ်ဘဲနဲ့ကင်းကျင်သွားတယ်ဘာမှမဖြစ်ဘဲနဲ့ဘာမှမဖြစ်နိုင်တာပေါ့အဲဒါသမုဒယသစ္စာကိုပယ်နေတာသမုဒယသစ္စာကိုပယ်ရသည်ဒါလည်းကြီးနေတာအဲကျူတိုင်းကျူတိုင်းမသိမှုအဝိဇ္ဇာမှာစပြီးတော့ကိလေသာတွေကင်းပြီးတော့ကာသတွေကင်းဝဆင်းရဲတွေကင်းပြီးတော့သွားတာ သရေငါနိရောဓပဲဒီနိရောဓလည်းပဲထပ်ရောက်နိရောဓသစ္စာကိုမျက်မှောက်ပြုရသည်ဆိုတဲ့ဒေသနာလည်းညီတယ်ယူတိုင်းယူတိုင်းအမှန်သည့်ဗမာရိတ်ဒီအမှုရှိတဲ့ဝိပဿနာမဲ့ခင်တရားတွေဖြစ်ပွားမေဃသစ္စာတွေပွားများရသည်ဆိုတဲ့ဒေသနာတော်ရတာပွားများနေတာပဲလို့တခါမှားလိုက်ရင်သစ္စာလေးပါးတရားကိုပိုင်းခြား၍သစ္စာလေးပါးတရားသစ္စာလေးပါးတရားကိုဒီဇိုင်းနဲ့သိပြီ

နိရောဓသစ္စာမကသစ္စာတို့ကိုကိစ္စပြီးစေသောအားဖြင့်သိသည်တဲ့သစ္စာလေးပါးကိုပိုင်းခြားသိဘူးဟုတ်လားသစ္စာလေးပါးတကယ်နဲ့ပြီးတော့ဒီလိုပြီးတာဝိပဿနာရှုစေ၌ဒုက္ခသစ္စာကိုဒုက္ခသစ္စာကိုအာယုံပြုသောအားဖြင့်သိသည်အာယုံပြုသောအားဖြင့် ပဒနာရှုစေ၌ဝိပဒနာရှုစေ၌ဒုက္ခသစ္စာကိုဒုက္ခသစ္စာကိုအာယုပြုအာယုပြုသောအခြင်းသိသည်အာယုပြုသောအခြင်းသိသည်ဝိပဒနာရှုစေ၌ဝိပဒနာရှုစေ၌ဒုက္ခသစ္စာကိုဒုက္ခသစ္စာကိုအာယုပြုသောအခြင်းသိသည်အာယုပြုသောအခြင်းသိသည် သမုဒယသစ္စာသမုဒယသစ္စာနိရောဓသစ္စာနိရောဓသစ္စာမေဃသစ္စာတို့ကိုမေဃသစ္စာတို့ကိုကိစ္စပြီးစေသောအခြင်းပြီးပြီကိစ္စပြီးစေသောအခြင်းပြီးပြီသမုဒယသစ္စာသမုဒယသစ္စာနိရောဓသစ္စာနိရောဓသစ္စာမေဃသစ္စာတို့ကိုမေဃသစ္စာတို့ကိုကိစ္စပြီးစေသောအခြင်းပြီးပြီကိစ္စပြီးစေသောအခြင်း အဲဒုက္ခသစ္စာတော့ရှုလဲရှုလဲပိုင်းခြားသိရမယ်ဆိုတကယ်ပိုင်းခြားသိတာအာရုံပြုပြီးတော့သိတာပဲသမုဒယသစ္စာပယ်ရမယ်ဆိုတာတော့ပယ်ခြင်းကိစ္စကြီးတာပဲသူကတမင်တကာလောက်ရတာမဟုတ်ပယ်ခြင်းကိစ္စပြီးသွားပြီအထူးမပယ်ရတော့ဥပါဒုပြင်းပါနိရောဓသစ္စာမျက်မှောက်ပြုရမယ်ဆိုနိရောဓသင်ငြိမ့်တဲ့သဘောအဲမျက်မှောက်ကိစ္စပြီးသွားတယ်လို့ပြောတယ်ဒါပဲမေဃသစ္စာပွားစီရတယ်ဆိုတာလည်းပဲ အာယုပြုပြီးတာမဟုတ်ဘူးမိမိတဏ္ဍာမှာရှုတဲ့ရှုတဲ့သူကပွားနေတာပွားခြင်းကိစ္စပြီးသွားသည်တဲ့ဒါမှမဟုတ်ဒုက္ခသစ္စာကိုအာရုံပြုသောအခြင်းပြီးပြီးသမှုရသစ္စာနိရောဓသစ္စာမေဃသစ္စာတို့ကိုပွားစေသောအဲကိစ္စပြီးစေသောအခြင်းပြီးကိစ္စပြီးစေသောအခြင်းပြီးပြီးတဲ့ကိစ္စပြီးစေတာကိုပဲပြီးတယ်ဟုတ်တယ်အဲဒါကြောင့်သစ္စာ၄ချက်ကြကြိုင်နဲ့ဖြစ်ချက်ပဲသောနည်းတဲ့သစ္စာ၄ချက် တပြိုင်နဲ့ပြီးရဲ့သစ္စာလေးချက်တပြိုင်နဲ့ကိုသိရဲ့ဆိုတာဘယ်လိုသိရလဲဆိုတာဘုန်းကြီးကဟိုညာစဉ်ဟောတဲ့အခါမှာထည့်ပြီးဟောတာပါသစ္စာလေးချက်တပြိုင်နဲ့ပြီးရဲ့ပဲလို့နီးနိဗ္ဗာန်မြင်ကကျွင်းသစ္စာမှန်စွာသိမှုပြီးနိဗ္ဗာန်မြင်ပြီးတော့ကျွင်းတဲ့သစ္စာတွေမှန်စွာသိတာကအရိယာမဲကိုပြောတာအခုလောကီမဲ့မှာတော့ဝိပဿနာရှင်စေခိုက်တာမှာတော့ ဒုက္ခသစ္စာသိမြင်ကဒုက္ခဒုက္ခဒုက္ခသစ္စာဒုက္ခသစ္စာသိမြင်ကအဲကျွင်းသောသစ္စာမှာသိမှုကိစ္စပြီးပြီလို့လူယူရဟိုမှာတော့နိဗ္ဗာန်မြင်တာကိုဒီမှာတော့ဒုက္ခဒုက္ခမြင်တာကိုဒုက္ခမြင်ဘဝနိဗ္ဗာန်မြင်တာဒီကဒုက္ခမြင် ကျွတ်တဲ့ဆိုတာမှာသာသိမှုပြီးပြီတဲ့။ဒါဆိုအောင်မလားဝိပဿနာအခိုက်တာ။သစ္စာလေးချက်သစ္စာလေးချက်တရားင်းနဲ့တရားင်းနဲ့သိကျက်ပဲတို့သည်သိကျက်ပဲတို့သည်သစ္စာလေးချက်သစ္စာလေးချက်တရားင်းနဲ့တရားင်းနဲ့သိကျက်ပဲတို့သည်သိကျက်ပဲတို့သည် ဒုက္ခမြင်ငါဒုက္ခမြင်ငါတွင်သစ္စာတွင်သစ္စာမှန်စွာသိမှုပြီးမှန်စွာသိမှုပြီးဒုက္ခမြင်ငါဒုက္ခမြင်ငါတွင်သစ္စာတွင်သစ္စာမှန်စွာသိမှုပြီးမှန်စွာသိမှုပြီးအဲဝိပဿနာရှုစဲမှာသစ္စာ၄ပါးကိုဘယ်လိုလုပ်ပြီးတော့သိသလဲဆိုရင်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 အဲဒီတော့ခြေတိုင်းခြေတိုင်းနဲ့ယူလို့ဖြစ်ပြတဲ့သိပြီးတော့ဝိပဿနာညာအစဉ်တိုင်းတက်ရမယ်ဒါတွေပြောရတော့ပြဝိပဿနာညာအစဉ်တော့မပြောနိုင်တော့အဲဖြစ်ပြတဲ့ပြီးရင်ပြီးရင်နဲ့မပြောလည်းပဲဒီတိုင်းသွားတာပါပဲဒီလမ်းကသွားဒီတိုင်းပဲသူစားဒီစင်ကဒီလိုဖြစ်လာတာမသိလည်းဒီတိုင်းသွားတာပဲခြေတိုင်းခြေတိုင်းနေတာမပြတာရှုမှနေအဲခြေတိုင်းခြေတိုင်းနေရှုမှရှုမှနေလို့ကျင်တော့ပထမအစဖြစ်ခိုက် ဖြစ်ပြနေတဲ့သဘောတရားလေးတွေပြမပြမမသိသေးပါဘူးသဘောတရားအမှန်လေးတွေသိနေဘူးရင်ဘူးတဲ့အေးအေးတဲ့သိတာမျိုးပေါ့အဲဒီလိုတကယ်သဘောမှန်လေးတွေသူသိတယ်နောက်သမာဓိညာရင်းလာတဲ့အခါကျတော့အစနဲ့အဆုံးပေါ်လာတာလေးတွေသုံးတော်တာလေးတွေသိတယ်ပေါ်လာသုံးတော်တာသိကြတဲ့ကသူအနိစ္စမမြဲဘူးဆိုတာသူသဘောပေါက်ရောဘောမမြဲတဲ့တရားတွေပါအာဖြစ်ပြီးကြောက်တော့တာအနိစ္စမမြဲတဲ့တရားသိလို့ရှိရင်ဒုက္ခဆင်းရဲဘာမှအာကိုးစရာမဟုတ်ဘူးကြောက်စရာတရားပဲဆိုတာသိတယ် အဲ့တော့ဖြစ်ဖြစ်ကလေးတွေမမြဲတာပြီးလို့ရှိရင်ပုဂ္ဂိုလ်သတ္တဝါမဟုတ်သဘောတရားသူ့ဟာသူဖြစ်သူ့ဟာသူပြည့်နေတဲ့တရားတွေပဲတတလုံးတို့ဘဝလုံးတည်ရနေတဲ့အသက်ကောင်တော်ကောင်ဆိုတာတရားမဟုတ်ဘူးဒီမှာမရှိဘူးဆိုတာအဲဖြစ်ဖြစ်နေယုံနာသဘောတရားများပဲဆိုတာသိရောဘောအိသဒုက္ခအနတ္တတွေပြီးတယ်အဲ့လိုကျွေးမှရင်ပြီးရင်ပြီးရင်နဲ့ဝိပဿနာဉာဏ်จิตတာပြည့်စုံတဲ့အခါကျတော့သင်္ခါရချုပ်ငြိမ်းတဲ့နိဗ္ဗာန်ကိုရောက်တယ်သင်္ခါရချုပ်ငြိမ်းတဲ့နိဗ္ဗာန်ရောက်တယ်ဆိုတာအဲ့ဒါကိုရောက်တဲ့အခါကျမှသိရမှာဘောလို့သာ ရောက်တဲ့အခါကျရင်သိရဖြစ်ပြတဲ့တရားတွေအကုန်လုံးယူပြလိုက်တယ်လို့စိတ်သုံးသွားတဲ့နိဗ္ဗာန်နိဗ္ဗာန်တရားတွေ့ရပထမကဆိုရင်ဖြစ်ပြတာတစ်ခုမှလိုက်ကြောက်တာနောက်တစ်ခုပေါ်လာတာအဲဒါမှလိုက်ကြောက်တာနောက်တစ်ခုပေါ်လာတာကိုယ်ကမကုန်နိုင်ဘူးဒီဖြစ်ပြတဲ့တရားတွေဟာတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုပေါ်နေတာပဲဖောင်းတာပိန်တာအဲမြင်တာကြားတာသိကူးတာစဉ်းစားတာကိုယ်ရဲ့ဝေဒနာတွေတစ်ခုပြီးတစ်ခုကလည်းဇက်တိုက်ပေါ်တာမပြောက်အဲဒါတွေလိုက်ပြီးတော့အကုန်လုံးလျှောက်ပြီးတော့သိနေရတယ် ထိုင်နေကောင်းတဲ့ပုဂ္ဂိုလ်များအဲသူကဒုရိယာလေးတွေလျှောက်ပြီးတော့လက်ကလေးတွေလျှောက်တို့နေတာလို့ပဲသူကဒါလည်းအပီကလေးတွေကကုန်းမှုလျှောက်ပြီးတော့သိတယ်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုအကုန်လုံးသိတယ်မကုန်နိုင်ဘူးမဆုံးနိုင်ဘူးနောက်ဆုံးဝိပဿနာဉာဏ်ရှင်းတဲ့အခါကာလကြအဲ့ဒီဖြစ်ဖြစ်တဲ့တရားတွေလုံးဝဆုတ်စိတ်တုံချုပ်ငြိမ့်သွားတယ်ဒါတွေအကုန်လုံးမရှိဘဲနဲ့ပျောက်သွားတဲ့သဘောမျိုးလို့တွေ့ရတာဒီဖြစ်တာလေးပျောက်သွားတာမျိုးမဟုတ်ဘူးလုံးလုံးကိုမထင်မပေါ်လာပဲနဲ့တခါတည်းပျောက် ချုပ်ငိမ့်တဲ့သဘောရောက်နိရောဓသစ္စာတဲ့နိရောဓသစ္စာနိရောဓဆိုတာချုပ်တာပဲနိဗ္ဗာန်ကိုနိရောဓချုပ်တယ်နိဗ္ဗာန်ဆိုတာငြိမ့်တယ်သုံညလို့လည်းခေါ်တယ်ပရမသုံညသုံညစိတ်တယ်ပရမသုံညအလွန်စိတ်ယုံနာတရားတွေပုဂ္ဂိုလ်တ attva လို့သင်မြင်ရတဲ့ယုံနာတရားတွေပုဂ္ဂိုလ်တ attva လို့ဆိုတာတွေဟာအလွန်စိတ်နေတယ်ဘာမှကိုမရှိဘူးစိတ်သုံးနေတဲ့သဘောတရား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

ဒီထဲမှာရှုမှတ်နေတဲ့စိတ်ကလေးကတော့ကောင်းတယ်လို့သူကထင်လာတယ်ရှုမှတ်သိနေတာလေကောင်းတယ်လေနောက်ကြတော့ရှုမှတ်သိတာလေးလည်းသိပြီးရင်ပြောင်းရင်သိပြီးရင်ဘူးလည်းမကောင်းဘူးဆိုတာသင်ကြားလာခန္ဓာကဟိုသစ်ပင်ရိပ်ပင်မဲ့လို့အေးတယ်ဆိုရင်လည်းဟိုသူ့တဲ့အေးတာနဲ့စာလို့ချင်းသူမကောင်းတာသင်ကြားလာပြီလို့အဲဒီလိုပဲဒီပြည့်စုံတာနေမကောင်းမှုသိရကရှုမှတ်တဲ့စိတ်ကလေးရောပဲမှန်ရင်မှတ်မှတ်သိပြီးရင်ပျောက်သွားရင်မှတ်သိပြီးရင်ပျောက်သွားရင်မကောင်းတဲ့တရားသင်ရတရားပဲဆိုတာသင်ကြားပြီးသိတာ အဲဒီလိုပြီးတာကယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ရောက်သွားပြီဆိုတော့နိဗ္ဗာန်တရားကမှကောင်းတာပဲဟိုရှိကဖြစ်ပြနေတဲ့တရားတွေအကုန်လုံးမကောင်းတဲ့တရားတွေသင်ရည်ပဲလို့ပိုင်းခြားပြီးတော့သိနိုင်တယ်ဆင်ញင်မယ်ဆိုရင်ပြန်ပြီးတော့သိတယ်ယုံနာသင်္ခါရငြိမ်းရရောက်ပြီးသားပုဂ္ဂိုလ်ဟာပြန်စဉ်းစားလိုက်မယ်ဆိုရင်ဖြစ်ပြနေတဲ့ယုံနာတွေမကောင်းဘူးဆိုတာတော့သဘောပေါက်နိုင်တယ်အကယ်၍သဘောမပေါက်သေးဘူးဆိုရင်ဟိုနိဗ္ဗာန်မြင်တာမဟုတ်သေးလို့နိဗ္ဗာန်မြင်ရင်ဒီလိုပဲသဘောပေါက်အောင်မှာ ဖြစ်ပြတဲ့တရားတွေမကောင်းဘူးဆိုတာလည်းသိရမှာအဲဒီလိုမသိသေးဘူးဆိုရင်သူကယုံနာသင်္ခါရငြိမ့်တဲ့နေရာရောက်တာမဟုတ်သေးလို့သူအဲဒီတော့နိဗ္ဗာန်ကိုမြင်လိုက်တာနဲ့ကျွင်းတဲ့သစ္စာသုံးပါးလည်းသိခြင်းကိစ္စပြီးသွားတယ်ဒုက္ခသစ္စာပိုင်းခြားသိခြင်းကိစ္စလည်းပြီးပါတယ်သမုဒယသစ္စာပယ်ခြင်းကိစ္စလည်းပြီးတယ်နိဗ္ဗာန်မြင်တာနဲ့ အဲ့ဒီဆင်းရဲတရားတွေကိုပါမဲ့တနာအလိုမဖြစ်နိုင်တော့ဘူးသောတာပန်ဆိုရင်ဘယ်လေးပါးကြလာအောင်ခုနဘဝတဲ့ပုံလုံးပြီးဖြစ်နိုင်လောက်အောင်တဏှာတွေကင်းသွားတယ်အနာဂံဆိုလို့ရှိရင်ကာမရာဂတဏှာတွေကင်းသွားတယ်ဉာဏ်နာမှာတော့အကုန်လုံးတဏှာတွေသမှုတဲ့တရားအကုန်လုံးကင်းတယ်သူ့ဆင်တာနဲ့ပြောတယ်အဲ့ဒါနိဗ္ဗာန်အငိမ့်တာကိုတွေ့လိုက်တာနဲ့ မဖြစ်ပြနေတဲ့တရားတွေမငြိမ့်တဲ့ဆင်းရဲတွေပဲလို့လည်းသိတယ်အဲဒီဆင်းရဲတွေပါရမဲ့တဏှာလည်းပဲကင်းတဲ့နေရာကင်းငြိမ့်သွားမမှုရစာလည်းငြိမ့်သွားပယ်ခြင်းကိစ္စကြည့်ပြီးတော့မေဃသစ္စာကတော့နိဗ္ဗာန်ကိုမြင်တဲ့ဥစ္စာမေဃသစ္စာပဲအဲဒီခိုက်တာမှာယုံနာတခါရငြိမ့်တာကိုတွေ့သွားတယ်ယုံနာတခါရငြိမ့်ရရောက်သွားတယ်ဆိုတာလေမေဃသစ္စာတရားအဲဒီမေဃသစ္စာတရားကမိမိတဏ္ဍာမှာတကယ်ဖြစ်သွားတာကိုသူကပွားစေခြင်းကိစ္စဖြစ်စေခြင်းကိစ္စဆိုတာတကယ်ပြီးသွားတာကိုဒါကြောင့်

နိဗ္ဗာန်မြင်ငါသင်သစ္စာမှန်စွာသိမှုပြီးသစ္စာလေးချက်တရားင်းနဲ့သိကျက်ပဲတို့နီနိဗ္ဗာန်မြင်ငါသင်သစ္စာမှန်စွာသိမှုပြီး အဲသစ္စာ၄ချက်သစ္စာ၄ပါးကိုလည်းကြိုင်နဲ့သိတယ်ဆိုတာဘယ်လိုသိသလဲအရိယမေခဏပါအရိယမေခဏသိဘူးခဏကတော့ဝိပဿနာခဏသိဘူးပြောတယ်သစ္စာလေးပါးကိုတကြိမ်နဲ့သိတာဘယ်လိုသိတယ်လဲဆိုနိဗ္ဗာန်မြင်တာတဲ့နိဗ္ဗာန်ဆိုချုပ်ငင်းတဲ့သဘောလေးကိုရောက်သွားတယ်အဲ့ဒါလေးကိုတွေ့တယ်ကြီးကဘယ်တော့မှမြင်ဘူးသေးဘူးဘယ်တော့မှမတွေ့ဘူးသေးဘူးအဲချုပ်ငင်းတဲ့နိဗ္ဗာန်တရားလေးတွေ့တယ်အဲ့ဒါလေးတွေ့တော့အဖြစ် နိဗ္ဗာန်မြင်ငါကျွင်းသစ္စာကျွင်းတဲ့သစ္စာတွေဆိုတော့ဒုက္ခသစ္စာသမုဒယသစ္စာမဂ္ဂသစ္စာတွေပေါ့ကျွင်းတဲ့သစ္စာတွေအဲ့ဒီသစ္စာတွေကိုမှားသွားသိမှုပြီးပါတယ်ဆိုအရိယာမေခဏနာယိအရိယာမေခဏနာယိနိရောဓသစ္စာမိတော်နိရောဓသစ္စာမိတော်နိဗ္ဗာန်ကိုနိဗ္ဗာန်ကို မြင်မောက်သိရသည်ကျွင်းသောဒုက္ခသစ္စာသမုဒယသစ္စာမေဃသစ္စာတို့ကိုသိခြင်းကိစ္စပြီးပြီအဲနိဗ္ဗာန်ဆိုတဲ့နိရောဓသစ္စာတော့တခါလဲတွေ့သွားတယ်။ချုပ်ငင်းတဲ့သဘောအဲဒီခါမှတွေ့။အဲဒါတွေ့တဲ့ဖြင့် ဒုက္ခသစ္စာရှိကမကျွမခင်ငါရောကျွမနေတဲ့အခါကာလမှာမပြတ်ဖြစ်ပြနေတဲ့တရားတွေဟာဆင်းရဲတွေပဲမကောင်းတဲ့တရားတွေပဲလို့ပြန်စဉ်းစားသိရင်သိနိုင်တယ်အဲဒီလိုသိနိုင်တာပြီးခြင်းကိစ္စကြီးတာပဲပရိညာပြီးဝေးတာဒီအဲဒီလိုသိနိုင်တဲ့ပြင်အဲဒီတရားတွေပေါ်မှာပါရမေတ္တနာလည်းမဖြစ်နိုင်တော့ဘူးတဲ့ဘာနာပြီးဝေးတာပယ်ခြင်းကိစ္စကြီးသွားတယ်ပြီးတော့ နိဗ္ဗာန်မြင်တာကမေဃသစ္စာဆိုတော့မိမိတဏ္ဍာမှာဖြစ်ပွားစေခြင်းကိစ္စလည်းပြီးသွားပြီမိမိတဏ္ဍာတကယ်ဖြစ်လို့မြင်တာပေါ့တကယ်မဖြစ်ရင်မမြင်နိုင်ဘူးဆိုတာတကယ်ဖြစ်လို့မြင်လို့အဲဒါကြောင့်နိဗ္ဗာန်မြင်ကအကျွန်းသစ္စာမှန်စွာသိမှုကြီးတဲ့အဲဒီတောင်အားထုတ်ရမှာပေါ့လားသောတာပတိမဲနဲ့မြင်တာရှိတယ်သရဂံမဲနဲ့ထပ်ပြီးမြင်တာရှိတယ်နာယိမဲနဲ့ထပ်မြင်တာရှိတယ်ရာထမဲနဲ့ထပ်မြင်တာရှိတယ်နောက်ထပ်မြင်တာတွေတော့ဘာဝနာလို့ခေါ်တယ်ထပ်ပြီးတော့အမြင်ပွားတာတော့ဘာဝနာလို့ခေါ်တယ် ရာသမတ်တယ်ပွားများအားထုတ်ရမယ်ပြီးတော့အခုဒီမှာတရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေဟာစဉ်းစားကြည့်မယ်ဆိုရင်အမှန်ဝန်သားပြကောင်းပါတယ်ဒီလိုသစ္စာလေးပါးတရားတွေကိုဝိပဿနာခဏမှလည်းအမှန်တိုင်းသိအောင်လို့အားထုတ်ရတယ်ဝိပဿနာခဏအမှန်တိုင်းသိပါတော့နောက်ဆုံးအရိယာမခဏလည်းဒီတိုင်းအမှန်တိုင်းသိပါမှာပဲဒီလမ်းလိုက်သွားပြီးတော့လမ်းမှန်တွေကို ကိုယ်တိုင်ကျင့်ပြီးသစ္စာလေးပါးတရားတွေပြီးနေရမှာအမတန်ကောင်းတဲ့အကျင့်တွေကျင့်နေရတာပဲလို့ဝန်တာစရာအမှန်ကောင်းပါတယ်တရားအထုတ်နေတဲ့အခါကာလကိုအထုတ်တဲ့တရားကလေးအချိုးကျတာမှန်ကန်တာလေးကိုဆင်ခြင်လိုက်လို့ရှိရင်သိပြီးအားရစရာဝန်တာစရာကောင်းတယ်ဘုရားတရားအထုတ်နေတော့စဉ်းစားဆင်ခြင်ပြီးတရားအထုတ်နေတော့ အပြင်ပါကတရားအမထုတ်တဲ့ပုဂ္ဂိုလ်တွေရှိတာပေါ့လေအလို့သူတို့သာသွားလာနေပါလုံးနဲ့အဲ့ဒီလိုပုဂ္ဂိုလ်တွေရဲ့ပြောဆိုတဲ့အပန်းတွေအဲ့ဒီမှာဘာသာနေပြီးတော့သချင်းတွေရောရောသိုးနာတွေဘာတွေလဲကြားလာတယ်အဲ့ဒီလိုဟာတွေကြားတွေ့ရတဲ့အခါကလားစဉ်းစားမိအဲဩဒီလူတွေတော့ချင်းသစ္စာလေးပါးတရားတွေသိဖို့တော်တော်ဝေးသေးတယ်လို့သစ္စာလေးပါးတရားသိဖို့လို့သူတို့မလုံးနိုင်ကြကြသေးဘူးသူ ဒီဘက်မလဲနိုင်လေဘူးอืมအမှုမဲ့မမဲ့နဲ့မေ့လျော့နေကြတော့မယ်ပြောနေကြတော့မယ်တို့သစ္စာလေးပါးတရားသိတဲ့အလုံးမှန်နေလားမှန်နေတို့ကြင့်နေရတာပါလားတော်ရနေရကြတာပဲစေတာပုံပဲမြင်လာပြီတို့အာယုပြုပြီးဝန်တာရတယ်ယောနိတော်မူတိကာရမနာဟန်ကြတယ်တောင်ပေါ်တက်တဲ့ပုဂ္ဂိုလ်က

လူလူပဲပုဂ္ဂိုလ်တွေကချမ်းသာလို့ထင်နေတာလေအရိယာပုဂ္ဂိုလ်တွေမြင်တော့ဆင်းရဲတွေပဲဟောပြင်ဘက်ကရေပက်နေတဲ့ပုဂ္ဂိုလ်တွေရေခါနေတဲ့ပုဂ္ဂိုလ်တွေသူတို့မြင်နေကြည့်ရင်တော့ဒါတွေတော့ချမ်းသာလို့ကောင်းလို့လုပ်နေတာတော့ဈေးစကလည်းကုန်နေလူလည်းပန်းနေသူကသူတို့တော့တကချမ်းသာတယ်အကောင်းနေပဲသူကဟောဒီကမ္မထာကြောင့်လည်းနေတဲ့ယောဂီပုဂ္ဂိုလ်တွေအနေနဲ့ကြည့်လိုက်လို့ရှိရင်လေတော်တော်ဆင်းရဲတာတော်တော်ကိုဒုက္ခရောက်ကြကြသူ့ခင်ဗျာလေတကလည်း ဒုက္ခကိုတော်ရောက်တယ်သံသွားရင်လာရင်ဒီလူတွေတွေ့ရလို့ရှိရင်ဩတော်တော်ဒုက္ခရောက်နေကြတာသူတို့ဘယ်ဟာဒုက္ခပေးတယ်မှတော့အဲ့ဒါကောင်းတယ်ထင်တဲ့အထင်မြင်လေးကြောင့်ဒီလိုရေပယ်ရတယ်ရေခံရတယ်ဒါကကြောစရာကောင်းတယ်လို့တရားကောင်းတဲ့ဥစ္စာပဲလို့ထင်နေတော့ဒီသမှုရိယဝင်လာတာဟိုသမှုရိယသစ္စာဖြစ်လာတာအဲ့ဒီသမှုရိယသစ္စာကြောင့်သူတို့ဒုက္ခတွေခံနေရတာသမှုရိယသစ္စာကြောင့်ဒုက္ခတွေခံနေတာကိုပဲကောင်းတယ်လို့တခါမှတ်နေကြရောသူဥစ္စာ ကြောက်ကြတော့တော်ကောင်းတယ်ပါသိညာလေးလည်းဒီလိုပဲလားဥပမာမျိုးလားသိညာလေးလိုပါပဲဘယ်ဟာဖြစ်လောကကြီးရာတွေကောင်းတဲ့သင်ပြီးပါရနှစ်သက်လိုက်စားပြီးတော့ဒီတဲ့ပုဂ္ဂိုလ်တွေအဲ့ဒါအမှန်တိုင်းမသိတဲ့အတွက်ကြောင့်သမုဒိယတွေဝင်ပြီးသမုဒိယသစ္စာအကြောင်းရင်းခံပြီးဒုက္ခတွေပွားနေကြတာဒုက္ခတွေနေရောညာတခါလည်းမပြောင်းမဆဲပွားอืมဒုက္ခတွေရောက်နေကြတာဟောအမြင်မှန်နဲ့ကြည့်လိုက်မယ်ဆိုလို့ရှိရင် သွားကြောက်ပါဖြစ်ပြနေတဲ့တရားတွေကဘာမှသာယာစရာမရှိဘူးအဲ့ဒီပြောစရာတွေလို့ထင်ရတဲ့ဟာတွေလည်းပြောစရာတွေမဟုတ်ဘူးဘာမှပြောစရာမကောင်းပါဘူးအဲ့ဒါတွေကိုမြင်တာမလို့မြင်လို့ရှိရင်မိမိတို့တရားအားထုတ်ကြတာအမှန်ဝန်တာစရာကောင်းပါလေဒါပေမဲ့လို့အမြင်မှားနဲ့မြင်လို့ရှိရင်တော့သိပြစရာလည်းကောင်းတတ်တယ်မြတ်စွာဘုရားလက်ထက်တော်ခါကာလတော့ဝေသာလီတိုင်းပြည်ကဝေစီဝေစီပုဒ္ဒကဆိုတဲ့ဝေစီတိုင်းသားတို့၏ သားပေါ်တယ်ဝိသုဝိသီတိုင်းသားလို့ဆိုရမှာပါပဲအဲလေးစုမျိုးတွေကအမှမျိုးတွေကလို့ဆိုတယ်အဲဒီအမှအမှသားတယောက်မင်းသားလို့လည်းခေါ်နိုင်မှာပေါ့ဟိုတုန်းကတော့လေးစုတွေကသုစားအင်းမင်းမင်းတွေကို9000ရှိတယ်ဆိုတာကိုမင်းတွေက9000ရှိတယ်အဲ9000နဲ့ နောက်900နဲ့9ယောက်ရှိတယ်ဆိုတာအမင်းသူတို့ရဲ့လက်အောက်ခံကလည်းပဲအဲအဲဒီကလည်းပဲ9900သူတို့ကိုယ်တွေတွေနေမှာပေါ့အဲသူ့လက်အောက်ကလည်းပဲဒီလိုရှိတယ်နားလည်းအဲဒီလိုမင်းနေတယ်မင်းဆိုပေမဲ့တော့ဒီဒုရီပိုင်းနဲ့မင်းတော့ဟုတ်ပုံမပေါ်ပါဘူးဆိုတော့လက်ကြလက်ကြမှာမူကင်းကိစ္စတွေသင်ရတာနဲ့တူပါတယ်သူပေါင်းပြီးအုပ်ချုပ်တယ်လို့ဆိုတာကိုဒီလိုကအဲဒီတွေကမင်းမျိုးတော်ဖြစ်တဲ့အမသားတယောက်

ဒုဗိခတဲ့အစာရေစာငါ့မို့ချင်းကြောင့်လည်းပဲနေမှာလည်းပဲအစာပြတ်လာပြီးတော့ပြေးကြပြေးကြပြေးကြတာပေါ့။ဆေးဝါးတွေပါလေကောင်းကောင်းမရဒီလိုပြေးတာလည်းရှိမှာပေါ့။အဲဒီဘေးကြီးသုံးခုသင်အဲဒီဘေးကြီးသုံးခုသင်တဲ့ဥစ္စာကြောက်ပြုပြီးတော့ဝေသာလီကဒိဋ္ဌိမင်းတွေကမြတ်စွာဘုရားပြင့်ညာခန္ဓာနဲ့ပြင့်ပြင့်ပြီးတော့အဲဒီမှာ ယရဏတုပရိကိုမြတ်စွာဘုရားကဟောပြီးတော့ရှင်နာနာကပရိဒါချာအနေနဲ့တကွယရဏတုပြေယုပရိယေတွေပက်ဖြန့်ပြီးတော့လို့တော့အဲ့ဒီမှာအာမနုဿတွေလည်းဘလူတွေဟာလည်းပဲဒါလည်းသေဘလူတွေမကောင်းဆိုးရတွေထွက်ရှိကြအဲမိုးတွေပါလေကောင်းကောင်းမွန်ရောဥရုတွေလည်းတစ်မျိုးပြောင်းပြီးတော့လူတွေလည်းယောဂဝရဏပြောင်း

တော့ရမှာသူတရားအားထုတ်နေတယ်အဲဒီလိုတရားအားထုတ်နေတဲ့အခါကလာသဇောင်းမုံလာပြီးနေဆိုတော့နက္ခပွဲနေဆိုတာကိုအိန္ဒိယမှာသူတို့ခြေတုံးကထုံးစံကြည့်တယ်ဘူးလည်းရှိသေးလားမကြည့်လားအဲ့ဒါတော့ပြောတော့အိန္ဒိယမှာလည်းခြေတန်နေဘူးတော့မဟုတ်တော့မသိဘူးနက္ခပွဲနေနက္ခပွဲနေဆိုတာ မဟာဝိသုရိမမဟာဒီကမှာဖွင့်ထားတဲ့မဟာနခတဒီဝေသေးကိုမဟာဒီဝေသေးဆိုပြီးတော့ပူဇော်ပွဲလုပ်တဲ့နေ့လို့ဆိုပါတယ်ပူဇော်ပွဲလုပ်တော့ရှိတုန်းကဘာပူဇော်တယ်လို့သူတို့ကိုယ်ွယ်နေတာကနာနာမျိုးမျိုးတွေကိုယ်ွယ်နေတာပဲအဲဒါနာမျိုးမျိုးတွေကိုဘုရားအနေနဲ့ကိုယ်ွယ်နေတယ်အဲတော့နတ်ပူဇော်တဲ့ပွဲဖြစ်ရမှာပါပဲနတ်ပူဇော်တဲ့နေ့အဲကောင်းကင်က နက္ခတ်တွေနဲ့စပြီးတော့နတ်တွေလည်းဖြစ်မှာပေါ့တောင်ထင်းတောင်တောင်တွေပါလေစောင်းတဲ့နတ်တွေပါလေလည်းဖြစ်မှာပေါ့မမြင်ရတဲ့ကောင်းကင်မှာရှိတဲ့နတ်တွေနေရာနဲ့သူတို့ပူဇော်တဲ့ပွဲကြီးကျင်းပါပူဇော်တဲ့ပွဲကြီးကျင်းပါတယ်ဆိုတော့ဘောလာသမင်တွေကျင်းပကြမှာပါပဲအခုကကာလဘုရားဝဲလို့ဆိုနေမှာပေါ့အခုကကာလမှာတကူကြီးတဲ့ဘုရားတွေဘုရားဝဲလို့တယ်ဆိုဘုရားကတော်တော်ပါပဲလူတွေကပွဲလို့ကြတာပဲဟိုမှာပွဲတွေ အကြီးကျယ်တွေပွဲတွေကျင်းပပြီးတော့ပွဲကြည့်ကြတာပဲဒီမှာစားကြတောက်ကြတယ်။ဟိုရေဦးရောက်သွားတော့မှတက္ကတူကပြောတယ်ဘုရားကြီးတကူကြီးဘုရားသုံးခုရှိတယ်တဲ့အဲဒီမှာရေဦးမှာတကူကြီးဘုရားတဆူကဘုရားတပွဲပြလိုက်လို့ရှင်နွားအကောင်တစ်ထောင်ပေးတယ်တကူအလားစားပြတဲ့ဘုရားကနွားအကောင်900လောက်ပေးတယ်တကူငယ်သားဘုရားဘုရားဝဲလုပ်တဲ့ခါကနွားအကောင်300လောက်ပေးတယ်

ပွဲတွေပါလေလဲဘုရားနာမှာပါပြီးတစ်ချိန်ချိန်နဲ့တခါလဲထိုင်နေပြီးအဲဒီလူတွေအများကြီးလာတယ်ဆိုတော့အညစ်အကြေးတွေပါလေနဲ့လဲဘုရားနာလည်းညစ်ပတ်သွားတာပါပဲတော့မကောင်းပါဘူးသူကအဲဒီလောက်ကြတာအခုအဲဒီနက်ကပွဲတွေပဲနာပွဲတွေပဲညီလောက်တယ်ဆိုလဲဒီလိုနေမှာပါပဲနာပူဇော်တာအထိုင်လျောက်တော့ရှိမှာပေါ့အခုဗမာပြည်မှာလဲတောင်ပြုံးနာပွဲတွေပါလို့ဆိုတာရှိတယ်အဲဒီမှာလဲလူတွေကမြင်ကြတာပါပဲသွားပြီးတော့ကြော်ကြတာပါပဲသူက အဲဒီမှာပျော်ပွဲတွေလုပ်တာကိုပျော်ပွဲတွေလုပ်တော့ညလုံးပေါ်တခါတည်းပြီးကြမှုကြကကြခုံညလုံးကြတယ်တဲ့အဲဒီတော့ဒီမဟုတ်ဒုရိယသာနေလဲတစ်ချိန်ချင်းနဲ့နေတော့ဒီဝိသိဗုဒ္ဓကယဟန်နေတဲ့တောရကလည်းပဲမြို့နေရတယ်တဲဝေးဖို့မပေါ်ဘူးသူအသားနေအကုန်လုံးကြားတယ်အကုန်လုံးကြားနေတော့သူကတခါတည်းတော်တယ်မှာသိညာ ပညာရှားပြီးတရားထုတ်တယ်အခုယောဂီအားထုတ်သလိုနေမှာပေါ့อืมညာလန်းတယ်ပဲလန်းတယ်ကြွတယ်လန်းတယ်ချတယ်ဒီလိုယောဂီတွေအားထုတ်သလိုနေမှာပေါ့အဲပြည့်ပြည့်လေးကိုသိအောင်လို့ရှုနေအဲလိုရှုနေဟိုကဆိုင်းတာဘုံသားတွေကကြားတာဟိုဒုတိယသားနဲ့ပြင်းတာနေပါလေသူကြားညာတော့လာကလည်းပါတာနဲ့ပညာကသတ္တိဟထသတ္တိဟတိသင်္ကမေဆိုတော့ တောင်60ရှိတဲ့ပညာပညာဆိုပေမဲ့လို့ခုကာလလို့အမိုးနဲ့အကားနဲ့အခင်းနဲ့ဒီလိုဟုတ်မယ်မဟုတ်ပါဘူးမြည်ကြီးပါပဲမြည်ကြီးလမ်းလမ်းသွားကောင်းလို့နည်းနည်းပါးပါးရှင်းလင်းထားမှာပေါ့ညာညီညွတ်ညွတ်တော့ရှိမှာပေါ့အဲ့ဒါကိုပညာကြောက်တာပါပဲအဲပညာဥမ္မာထိုင်ပြီးတော့နေတော့မလရောင်နဲ့ပါဝန်းကျင်ကြည့်လိုက်တဲ့အခါမှာလည်းသာသာရရာရှိဘုရားအတန်းနေကြားတော့လည်းပဲဆိုင်မှဘုံသားနေကြီးရ အနမုန်သားကြတော့ရှင်းတော့ဆိုလို့ရှိရင်သူလိမ့်စုမင်းသားဆိုတော့ရှင်းတော့လည်းဒီလိုပွဲတွေသူအချင်းချင်းသွားခဲ့ဘူးမှာမောသူကဒီပွဲတွေသွားပြီးတော့ကြည့်ဘူးမယ်အပေါင်းခေါ်တွေနဲ့စားလာတောက်လာသွားလာလာလာယောဂေဘုရားတွေအများကြီးကြည့်မှာပေါ့အဲ့ဒါတွေသူတခါတည်းအကုန်လုံးပြန်မြင်လာတာကိုဟိုစားတွေအဟောင်းတွေပြန်ပေါ်တယ်အဲ့တော့သူ့ကိုယ်သူကြည့်လိုက်တော့သင်္ကန်းကင်ထားသင်္ကန်းကလည်းပဲ သိုးထားတဲ့သင်္ကန်းဆိုတော့လူဝင်နေတော့မတူဘူးလေကြမုံလည်းလည်းမရှိဘူးဘိုးတော်ကသင်္ကန်းကလည်းတော်လည်းညမာလိမ့်မယ်ဆိုတော့တော်တော်မကောင်းပါပါဘူးအဲ့ဒါနဲ့အရေးကြီးလိုက်တော့လေကောင်းကလည်းပဲဆယ်ပင်မရှိတော့ဒရုံးနဲ့သူသာရိတ်ကခြေတုံးကဆိုလို့ရှိရင်တော့ဆယ်ပင်တွေပါလေလှလှပပတွေထုံပြူထားတာလည်းရှိမှာပေါ့ခေါင်းပုံးတွေပါလေအဲ့ဒါလည်းအုပ်စုတွေပါလေရှိမှာပေါ့ဆိုတော့ခုတော့ဒီဥစ္စာလည်းမရှိဘူးအင်ကြီးတို့၊လုံကြီးတို့၊ဝတ်စားတွေဒီလိုအားတွေလည်းသူကောင်းကောင်းနေရှိမှာပေါ့သစ်သစ်လုံလုံနေကြောက်ပုံး တောက်ပါမယ်ရှိအဲသူ့ဝတ်စားတဲ့အဝတ်ကလည်းပဲဘာမှပြမလဲလည်းမရှိဘူးကိုယ်ကလည်းပဲကြတော့မယ်အရေးကြီးလိုက်တော့တော်တော်ဟမ်းကြတာပဲအာအာယောနိတော်မစီကာရဖြစ်လာဖို့ဟောမှာအာယောနိတော်မစီကာရဖြစ်လာဖို့လောကရေးရာတွေကိုပါရဝယ်တင်ပြီးတော့ ညာတရားတွေအစကတော့လေးညပြုပြီးအာထုံနေတာပါပဲအာထုံနေကြကနေပြီးစိတ်ကဖောက်ပြန်လာတော့အာယနိတမေကာရဖြစ်လာတော့တရားအာထုံနေတဲ့ဥစ္စာသိနှုတ်အောက်တန်းကြနေတော့စိတ်ပြက်လက်ပြက်ရှိတယ်နဲ့သူကဥဒန်းကျူးလိုက်တယ်တဲ့သူများဥဒန်းကျူးတာလည်းဝန်တာစရာပဲသူဥဒန်းကတော့တဲနေရာမပြဘူးလို့သာဥဒန်းကတော့ဧကကာမယရင်ညေဝိဟရမ

ဒီရန်ယခုခါကာလ၌မယံငါတော်သည်အရင်းမြေတော့ရ၌ဧကကာတယောက်သည်သည်ဘာဝနာသမိန်တော်ရ၌ပဝေတံအပုံမကြသဖြင့်ဆွံ့ပြွေထားသောဓာရုကဝိယသစ္စာပိုင်းကဲ့သို့မယံငါတော်သည်ဧကကာတယောက်သည်သည်အရင်းမြေတော့ရ၌ဝိရာမအနေကြကုန်၏။ဩငါတို့ဟာ တော်တယ်မှာအသုံးမကျလို့ပြထားတဲ့သစ်တုံးလိုပါပဲလားအသုံးကျတဲ့သစ်တုံးဆိုလို့ရှိရင်တော့အိမ်မှာယူသွားပြီးတော့ကရင်လုံးမဲ့သပွဲလုံးမဲ့ကလထိုင်လုံးမဲ့နေရာကအသုံးကိုမကျလို့ကရင်လုံးလို့လည်းမဖြစ်ဘူးကရင်ခြေထောက်လည်းထဲလုံးမဖြစ်ဘူးဘာမှအသုံးလုံးအသုံးမကျတဲ့သစ်သားဘုံးမတန်တဲ့သစ်သားတော်တယ်မှာဘယ်သူမှယူဆိုင်ပြီးတော့မကြည့်ဘူးဒီသစ်သားမျိုးက အဲတနည်းအားသုံးကြရတဲ့ပြင်ကောက်သွားမှာလို့လားဒီကအသုံးကိုလုံးလုံးမဖြစ်လို့ဘာမှသုံးလို့မရလို့ပြစ်ထားတဲ့အသေးသားညာနဲ့သူကဥပမာပြုတာကိုပါဝနာသမိန်တော်ရဲ၌ပဝေဒံသုံးမကြတဲ့ဆွန့်ပြေထားသောဓာတုကံဝအပိတုံကဲ့သို့မယံငါတို့သည်ဤတနေခုခါ၌ဧကကာတယောက်တိရရင်ကြီးတော်၌ဝိရာမအနေရကုန်၏ အဲတော့မှတော်တယ်နော်တယောက်တည်းဘလူးမှလည်းချွေရလည်းမရှိပါလည်းမရှိခြေတုံးကဆိုလို့ရှိရင်အဲပြုစုမယ်လို့စောင့်ရှောက်မယ်လို့ထောက်ပံ့မယ်လို့ကူညီမယ်လို့အပေါင်းခေါ်လေးပါလေရှိမျိုးတွေကဝလာသမင်းကျင်းပပြီးတော့လေဆိုမင်းသားတွေသူ့နဲ့မိတ်ဆွေတင်္ဂါတွေလည်းရှိမှာပေါ့လေအဲ့ဒီလူတွေတော့ပြင်ခါတယ်ပျော်ပါလို့နေကြငါတော့ဒီမှာဘာမှမရှိပါဘူးလားအရေးပဲရှိတယ်ငါဘာမှမရှိဘူးသူစဉ်းစားတာကိုသူစိတ်ပြက်ပြစဉ်းစားစိတ်ပြက်တယ် သူကနှလုံးသွင်းကအရေးကြီးတယ်ယောနိတော်မသိကာရအာယောနိတော်မသိကာရအရေးကြီးတယ်အကုသိုလ်ဖြစ်တဲ့လည်းကနှလုံးသွင်းအာယောနိတော်မသိကာရခေါ်တယ်မသိမတင်နှလုံးသွင်းတာနှလုံးသွင်းအကုသိုလ်ဖြစ်တာပဲယောနိတော်မသိကာရသိနေအောင်နှလုံးသွင်းရင်သူကအမှန်ကုန်ကျက်တယ်ရှိတာဒါပေမဲ့လို့သူအာယောနိတော်မသိကာရစဉ်းစားလိုက်တော့ဟာဘာမှရံကြဘူးဣဒာရိသိကာယရတ္တိယဣဒာရိသိကာယဤတော့ပျော်ပွဲသွင်းကျင်းပါသောရတ္တိယညင်း၌ ရှိတော်နေယခုခါ၌အမိင်္ဂါရောနဲ့အမိင်္ဂါရောနဲ့ပါပတရောယုံညာသောပုဂ္ဂိုလ်သည်ကောသူနာမအဘယ်မည်ရှိသောသူရှိနိုင်သောအာနိငါတို့ရဲ့အောက်တန်းကြတာလည်းရှိပါဘူးဆိုတော့ဒီရမကြတာပဲသူများတွေပွဲလမ်းသူတွေကျင်းပတင်းချင်းနဲ့ပြောနေရတဲ့အချိန်ကြီးမှာငါတို့ငါမှဖြင့် တယောက်တည်းပဲဒီတိုင်းနေနေရတယ်ပြီးတော့ငါတဲ့အတို့တဲ့အောက်တန်းကြာပြီးတော့မသိမတင်ဖြစ်နေတာတော့မရှိတော့ပါဘူးလို့သူစိတ်ပြက်လက်ပြင်းနဲ့ကြီးတာကိုကြီးတော့တော်ရကနတ်ကဘာဝေကရအောင်လို့သတိပေးတယ်အဲဒီကနတ်တွေဘာတွေကသတိပေးပေါ်ရတော်တယ်လို့အခုနတ်တွေဘယ်သွားကုန်냐မမသိဘာမှသတိလည်းပေးဖို့မရပါလဲမြတ်ဟမ် ်ဒါနဲ့အခုလူတွေကနတ်တွေရှိတယ်တဲပြုံရဘူးဘုန်းကြီးကတခါတခါပြောရတယ်နတ်တွေတော်တော်မေးလျော့နေကြပြီလို့သူတို့မေးလျော့နေတာနဲ့တော့ကြလူတွေကနတ်တွေရှိတယ်လို့သတိမပြုရင်သူတို့ဘယ်သူမှအယုဒ္ဓေပြုတော်မှာမဟုတ်ဘူးနာမရှိဘူးဆိုပြီးတော့ကြလို့ရှိရင်နတ်တွေနေရထင်ရပြီးဒုက္ခတွေရောက်ကုန်မယ်ဆိုတော့သတိလေးပါလေပြေးပြရတော့လို့လေအဲ့ဒီနာအဲ့ဒီအဲ့ဒီတော့ကတော့နတ်တွေကသတိပြေးပေါ်ရတယ်

ပဝေယံဘဝနာသမိန်တော်ရ၌ပဝေယံသုံးမကြသည်ဖြင့်သွန်ပြေထားသောဓာတုကံဝသစ်တုံးသစ္စာကဲ့သို့တွန်ရှင်ဗျာသည်အရင်းကြီးတော်ရ၌ဧကကောအပြောက်သီးဝိရတိသရင်သုံးနေတိုင်းတော်မူပါပေ၏တတတိထို့သို့တော်ရ၌တပါးဤသရင်သုံးနေတိုင်းတော်အရှင်ဗျာအာဒေဝနာတော်သည်ပိယံသည် နှစ်သက်မြတ်နိုးကြပါသည်ရှင်ဘုရားကိမီဝါဘဲကဲ့သို့နီမူပါဖြင့်နေရိကငရေတတဝါတို့သည်သက်္ကာဂာမိနံနတ်ပြေသို့ရောက်နေသောပုဂ္ဂိုလ်တို့ကိုပိယန္တိဝိယာနှစ်သက်မြတ်နိုးကြသကဲ့သို့ပါပင်ရှင်ဘုရားနဂပတိပေးရှင်ဘုရား ဒီအရှင်ဘုရားတော်တယ်မှာအသုံးမကျလို့ပြထားတဲ့သေသားနဲ့ဒူတာတော့ဟုတ်တယ်သေသားနဲ့သေသားအသုံးမကျလို့ဘယ်သူမှပြီးမဆိုင်ဘူးကပြစ်ထားအဲဒီသေသားများလို့ပဲဘယ်သူမှကြောင်းကြဆိုင်မယ်လို့မရှိဘဲနဲ့လွတ်လွတ်လပ်လပ်အရှင်ဘုရားအားထုတ်နေရနာကောင်းတာပဲတဲ့တပါးတဲ့နာချမ်းတာနာကောင်းအဲဒီလိုလွတ်လွတ်လပ်လပ်ဘယ်သူကမှကြောင်းကြမဆိုင်ဘဲနဲ့တရားအားထုတ်နေရတဲ့အရှင်ဘုရား တပည့်တော်ကနတ်တွေကအမနာကိုမြန်လို့ကြပါတယ်သဘောကြပါတယ်တို့မြန်တော့ဒီလိုများအထုတ်နေရရင်သိကောင်းမှာပဲဆိုပြီးတော့နတ်တွေကသိသဘောကြတယ်ဗျာတဲ့ဟုတ်တယ်သူတော်ကောင်းနတ်တွေကဒီလိုသဘောကြမှာနတ်တိုင်းနတ်တိုင်းတော့ဟုတ်ပြီဘူးလားနတ်ကလည်းပဲနတ်ကလည်းသူတော်ကောင်းမဟုတ်တဲ့နတ်ဆိုးတွေလည်းရှိတယ်ဒီနတ်တွေကတော့ သိမှာဟုတ်ပါဘူးဒီနာတွေကတော့ဒီနာတွေကတော့ချုပ်ဖျားတဲ့ကတရားထုတ်နေတဲ့ရဟန်းတွေမိခုနေမတွေလာပြီးတော့တောင်ပြောနေနေတာပဲသူကတရားထုတ်နေလို့အကျိုးမရှိဘူးဆိုတဲ့အနေနဲ့တရားထုတ်တာသိပြအောင်လာပြောတဲ့နာတွေရှိတယ်အခုနာတွေကတော့သူတော်ကောင်းနာတွေသမာဓိဝနာတွေလို့ဆိုအောင် အဲဒီနာဒီကမြန်လို့ကြပါတယ်တဲ့ဥပမာချင်းဘာလို့လဲဆိုငရဲခံရတဲ့တ attva တွေကနတ်ပြည်ရောက်နေတဲ့နတ်သားနတ်သမီးတွေကိုသဘောကျတယ်လို့ပါပဲတဲ့တော်တော်ကောင်းတဲ့ဥပမာနဲ့ငရဲခံရတဲ့ပုဂ္ဂိုလ်တို့နော်ခုနေခါကလာဒါစည်းစိမ်နေတဲ့ချမ်းသာပြီးတော့နာသနာသမီးတွေဖြစ်ဖြစ်มาပြီးတော့တယ်လို့တောင်းတာတယ်လို့ပါပဲအဲဒီလိုပါပဲ ဟိုလူလောကမှာတော့သာယတော်ရဲ့နေထိုင်ရသဇာယဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ကသာယတော်ရဲ့နေထိုင်ချောင်းရှိရှိသဇာယပြည့်စုံနေတဲ့ပုဂ္ဂိုလ်တွေအာရုံပြုပြီးတော့သဘောကျကြတယ်တောင်းတကြတယ်ဒီလိုဖြစ်ရရင်တို့ကောင်းမှာပဲဒီလိုဖြစ်ချင်းပါပြီးတော့လေဒီလိုပြည့်ပြည့်စုံစုံနေလိုက်ချင်းပါပြီးတော့ဒီလိုနေရာထိုင်ခင်းနဲ့နေချင်းပါပြီးတော့လေဆိုပြီးတော့တောင်းလိုက်တယ်ငရဲနဲ့နာပြည်ဆိုတော့အပုံပဲပွားနေတာပဲပါပြီးတော့တောင်းတာမှာပေါ့ဆိုတာနာပြည်ဖြစ်ချင်းပါပြီးတော့လေတောင်းတာကြတယ် အဲ့ဒါလိုပါပဲဗျာတဲ့ရှင်ဘုရားမှာတော်တယ်မှာဘသူမှဘီမဆိုင်ပဲနဲ့နေပင်မဲလို့သူတော်ကောင်းတရားတွေလို့လို့လတ်လတ်တပါးလဲအားထုတ်နေရတာဟာရှင်အနံကောင်းပါတယ်အဲ့ဒါတပည့်တော်တို့သူတော်ကောင်းသားတွေကဒီလိုဖြင်းမျိုးရကြမှာပြီးတော့တယ်လို့အမှန်တရားတနုဖြစ်နေကြပါတယ်ဗျာလို့သတိပေးလျှောက်တာပြီးတော့ခုလည်းပဲတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းယောနိသမသိကာနဲ့စဉ်းစားရင်ဒီလိုပဲစဉ်းစားရမယ် နတ်လျှောက်တဲ့အတိုင်းပဲစဉ်းစားဟိုဝိသိဗုဒ္ဓကယဟန်စိတ်ကူးတဲ့အတိုင်းတော့နေရာမကြဘူးနေရာမကြဘူးတို့လောကလူများတွေပြောနေပါနေတဲ့အချိန်ဒါရီတော်ရင်နေထိုင်ရေးတွေကိုမုံမြပြုပြီးတော့ပြောနေပါနေတဲ့အချိန်ဒီလိုချိန်ကြီးမှာတော့ပြောပါတွေစွန့်ပြီးတော့ဗရင်သီလာတွေနဲ့ပြည့်စုံပြီးတော်ကောင်းတရားတွေအားထုတ်နေရပါပြီလေဆိုတာဝမ်းသာစရာကြီးဒီဘက်ကနေသိကူရမှာ ဒီတလားအတွင်းမှာအမှားသည့်မေခင်တရားတွေပွားလို့ဒီမုံများစွာပွားလို့တထိုင်တွင်းမှာဆိုရင်ဒီမုံများစွာပွားလို့မေခင်တရားတွေပွားနေရတာအမှန်တန်ကောင်းတဲ့တရားတွေအားထုတ်နေရတာပဲစင်တမ်းမြင့်တဲ့တရားတွေအားထုတ်နေရတာအမှန်အကြတယ်ဆိုပြီးဘုရားကအာရုံဝန္တာတရားပါပဲအဲဒါနဲ့အဲဒီဝိသိဗုဒ္ဓကယဟန်ကမနဲ့ မိုးတော့တဲ့အခါကျတော့မြတ်စွာဘုရားတန်သွားပြီးတော့သူ့အတွေ့အကြုံလေးလျှောက်တယ်တတိတော်ဘုရားအညာကဒီလိုဒီလိုနေတော့တရားအထုတ်နေတော့ဆိုင်တဲ့ပုံမှန်နဲ့ကြတော့စိတ်ကူးတွေဖောက်ပြနေတယ်တတိတော်ကဒီလိုဒီလိုသုံမိတယ်အဲ့ဒါကိုနတ်တူကမြင်ရမှာတော့မဟုတ်ပါဘူးသူကအမှန်ကြားတယ်အဲ့ဒါတတိတော်ဒီလိုလာပြီးတော့တတိပေးတယ်ဗျာလို့ဆိုတော့မြတ်စွာဘုရားတရားတော်ကိုခေါ်တယ်ဒုပပိဇံဒုရဝိရမံဒုရဝါဒဂရာဒုက္ခ

ဒုရဝါဒုပပိဇာဒုရပိရမဒုရပိရမမွေးလျော်လည်းမွေးလျော်နိုင်ခဲ့တယ်ရှင်ဟန်ပြုပြီးပြန်လို့ရှင်လည်းပဲရဟန်းတရားတွေအားထုတ်ကိုရမလွယ်ဘူးတဲ့ရှင်ဟန်နေသီလသိက္ခာဘုဒ္ဓကျင့်သုံးရတာကလည်းတောင်းလေးတယ်ခဏတချို့ကျင့်တဲ့ပုဂ္ဂိုလ်ဆိုရင်တော့တောင်းမလေးတာပေါ့ဒါပဲမလို့တချို့လည်းခဏတချို့ဝင်မလို့ဝင်လေးနေရတယ်လို့သာ အမြဲတမ်းကျင့်တဲ့ပုဂ္ဂိုလ်တွေမှာတော့တော်တော်ကိုတောင်းဝန်လေးတတ်ပါတယ်။သီလတခုတည်းလုံးလုံးကျွန်းစောင့်ရှောက်ရတဲ့ကိုတောင်းဝန်လေးတတ်တယ်။ဒါနဲ့တိုးတက်ပြီးသမာဓိပညာတွေအားထုတ်ရတယ်ဆိုတော့ဒါကတော့အများအားဖြင့်ခဏအားထုတ်တဲ့ပုဂ္ဂိုလ်တွေလည်းတချို့ကဝန်လေးတတ်တယ်။ခဲရင်းသားကြက်တဲလိုက်တာ၊တရားတရားခက်လိုက်တာဒီလိုဖြစ်တတ်တယ်လို့။အဲနားရတဲ့အချိန်မရှိဘူး၊အိပ်ရတဲ့အချိန်မရှိဘူး။အေးအေးဆေးဆေးနေရတဲ့အချိန်မရှိဘူး။ဒါကြတဲ့ ကြောက်ကြောက်မှတ်နေရတော့တာပဲတရားအားထုတ်နေရဝင်လေးလေးသာခက်လိုက်တာတော့လို့ဖြစ်တတ်တယ်ဒုရပီဓမ္မမွေလျောနိုင်ခဲ့ဤအဲရာမပြုတဲ့ကမ္မထာတရားအားထုတ်တဲ့ပုဂ္ဂိုလ်တွေလည်းဒီလိုပဲကမ္မထာကြောင့်ဆိုတာလာပြီးတရားထုတ်နိုင်ခဲ့တယ်အထုတ်ပြန်တော့လည်းပဲအဲဒီလိုပဲကြောက်ကြောက်အားထုတ်ရတယ်တချို့ကတာဝန်လေးတယ်တာဝန်လေးပြီးတချို့လည်းမနေနိုင်တာနဲ့ပြန်ပြေးကြတယ်ဒီလိုအားလည်းရှိတာပဲအင်းဒါတချို့ ကမ္မနာစရာတွေပါတွေကတားလို့ပြုလို့မပြောင်းပြဘဲနဲ့တရားတိုးတက်သွားတဲ့ပုဂ္ဂိုလ်လည်းရှိပါသေးတယ်။တချို့လည်းတားလို့ကိုမရဘူးတခါတည်းဝင်လေးပိုက်တာတခါတည်းပြန်သွားတော့ပါဒုရဝါဒကရာဒုက္ခဒုရဝါဒကရာဒုက္ခကရာအညာတော့ကိုဒုရဝါဒနေနိုင်ခဲ့ကုန်၏အဲ အင်အားတည်ထောင်ပြီးတော့နေတဲ့လောကတွေပြန်ပြီးသွားမယ်ဆိုဘုလုံးကတော့ယဟန်တွေကအမြဲတမ်းနေတာတွေအဲဒီအမြဲတမ်းနေတဲ့ပုဂ္ဂိုလ်တွေလူလောကပြန်ပြီးတော့လူလောကအိမ်တော်တမွေးမှုနဲ့လုပ်မယ်ဆိုရင်ဒါလည်းပဲဝင်လေးရဲ့ဆိုတဲ့အကြောင်းမြတ်စွာဘုရားကဟောတယ်ဒီကစဉ်းစားကြည့်တော့ဝင်လေးတာပဲအဲတိုင်းရည်ဒီမင်းဆိုရည်ဒီလိုကိစ္စတွေလည်းရှိတယ်ရာရည်ရွာရည်တွေလည်းရှိတယ်ဆရာသမားရည်ရာတွေလည်းရှိတယ်ဆွေမျိုးတွေနဲ့စပ်ပြီးရည်ရာတွေလည်းရှိတယ် အဲလောကပဝန်းကျင်နဲ့စပ်ပြီးတော့အရေးအရာတွေလည်းရှိတယ်အဲ့ဒါတွေကဟိုကဟိုကဟိုကလာလို့ရှိရင်လာပြီးတော့အဲအကွန်တို့ဘာလို့တောင်းလို့ရှိရင်လည်းပေးရတာကိုဘယ်လိုမှမနဲ့ရရေးရွာရေးတွေဆိုလို့ချင်းအလူခါလို့ချင်းလည်းထဲရပါလို့ရတယ်ပြီးအများကြီးပဲလို့ဆိုတယ်ဒေးစကတွေအကုန်ကြီးအဲ့ဒါတွေတောင်းလေးတယ်တဲ့ပြီးတော့

ဒါတွေကသဘောတူနေကြတာမစင်ရပါဘူးတယောက်တယောက်သိခံနိုင်ရတယ်ရှင်အားပြုလာတဲ့ပုဂ္ဂိုလ်တွေကြတော့ဒီကြောင်းတဲ့တနေရာထဲမှာပုဂ္ဂိုလ်မျိုးမျိုးတွေစုနေကြအဲဒီလိုစုနေကြတော့ကြောင်းတဲ့ကြောင်းတဲ့ဆိုတာလူစားလာတူချင်မှတူတာမတူတော့ဟော တယောက်တယောက်သဘောမကျပဲနဲ့ဖြစ်တတ်တယ်ကမ္မဋ္ဌာန်းကြောင့်တရားလာအားထုတ်တဲ့ပုဂ္ဂိုလ်လည်းဒီတိုင်းပဲကိုယ်ရင်ကိုယ်ဆိုတော့အဲကိုယ်အိမ်သူအိမ်သားအချင်းချင်းဆွေမျိုးအချင်းချင်းရင်းနှီးတွေအချင်းချင်းဆိုတော့ဘုံတော်သလိုနေပြီးတာပဲတူတူသိခံနိုင်တယ်ဟောကမ္မဋ္ဌာန်းကြောင့်ရောက်လာတဲ့အခါကာလကျတယောက်နဲ့တော့ဆွေမတော်မျိုးမတော်တယောက်တယောက်မသိအဲ့ဒီပုဂ္ဂိုလ်တွေနဲ့တခါနဲ့ပဲအတူနေရတာကိုဟိုမှာအတူနေရတော့တကားဖိတ်တာဖွင့်တာကစပြီးတော့ သဘောမကျတာဖြစ်တတ်တယ်တယောက်နဲ့တယောက်နဲ့ကလည်းမတူဘူးအစဉ်တန်းချင်းကလည်းမတူစိတ်နေသဘောထားချင်းကလည်းမတူတော့တချို့ကသိနေမှုမို့လည်းမနေတာဘူးသူကတချို့ကသတ္တရရမနေတာဘူးချင်းချင်းလေးနဲ့မနေတာဘူးသွားလာသွားတာလာတာကစပြီးတော့တချို့ကမနေတာဘူးသူကငယ်တဲ့အချိုးမကျတာအဲဒီလိုပုံကိုယ်တွေနဲ့အချိုးကျကျနေရတဲ့ပုံကိုယ်တွေနဲ့ဆိုရင်အဲ့ဒါအဆင်မပြေဘူးအဲတယောက်ကသိနေမှုမို့နေတာတယ်တယောက်ကကြမ်းကြမ်းခဏနေတာတယ်ဆိုအဲ့ဒီနှစ်ယောက်တွေ့ရင် သင်္ကေမှုနေရတဲ့ပုဂ္ဂိုလ်ဒုက္ခဥစ္စာပေါ့ဉာဏ်ဉာဏ်နေရတဲ့ပုဂ္ဂိုလ်တော့သူကိစ္စမရှိဘူးသူဟာတော့သူကောင်းတာမကောင်းတာသူဘာမှမသိဘူးကမျက်စိမမြင်တဲ့ပုဂ္ဂိုလ်ကမြင်တဲ့လူလည်းမမြင်မမြင်တဲ့လူလည်းမမြင်သွားလို့ပဲအဲ့ဒါလိုပဲသူကတော့ဘာမှအကျိုးပြမူပဲလားဟုသူကသင်္ကေမှုနေရတဲ့ပုဂ္ဂိုလ်ကဉာဏ်ဉာဏ်နေရတဲ့ပုဂ္ဂိုလ်နဲ့သွားတွေ့လို့ချင်းဟောတရားဝင်အထုလို့မရှိဘူးဒုက္ခတွေရောက်အဲ့ဒီလိုဟာတွေတဲ့အစမပြေတာတွေနဲ့အစမပြေတဲ့ပုဂ္ဂိုလ်တွေနဲ့အတူတူကနေရတာဆင်းရဲတယ် သာသနာပေါင်းယဟန်ညာချင်းတရားထုတ်တဲ့ပုဂ္ဂိုလ်ပြင်တရားထုတ်တဲ့ပုဂ္ဂိုလ်အချင်းချင်းအလားသင်မပြေတဲ့ပုဂ္ဂိုလ်တွေဒီနေရာအချင်းရတယ်ဒုက္ခနုပတိတရဟုဒုက္ခနုပတိတော့အရဟုအရဟုသံဃာခီးသွားသောသူသည်ဒုက္ခနုပတိတော့ဆင်းရဲသံဃာဆင်းရဲသည်အစဉ်လိုက်၍နေ၏သံဃာခီးသွားနေလို့ရှိရင်ဆင်းရဲကနောက်ကလိုက်သံဃာခီးသွားတယ်ဆိုတာဘာမှတော့ တရားအမှန်ပဲနေတဲ့ပုဂ္ဂိုလ်တွေပြီးသွားနေတာဒီဥစ္စာပြီးသွားနေတာပြီးတယ်တရားအားထုတ်တဲ့ပုဂ္ဂိုလ်ကပြီးရအောင်အားထုတ်နေတယ်ရတယ်ဒီအင်္ဂုလိမာလာကိုမြတ်စွာဘုရားသွားပြီးချွတ်တော်မူတဲ့အခါကလာမြတ်စွာဘုရားကဒီနေ့တော့အင်္ဂုလိမာလာသွားပြီးချွတ်မှာပဲသင်ကြပြီ ဒီကနေ့မှမချိုးလို့ရှိရင်လည်းပဲသူ့အမေကိုပြင်မာပြီးမာတုကာရကတာထိုက်အမေကိုတတ်ပြီးတော့အနန္တရိယကထိုက်တော့မယ်နန္တရိယကထိုက်လို့ရှိရင်ဒီတတ္တဝါအချင်းသက်ကံတယ်မဲကံတယ်ဖြစ်တော့မယ်ယုံအကျိုးမဲ့ကြီးဖြစ်တော့မယ်ဆိုရသော်တရားမြင်ငုံလီမာလာကလည်းဒီနေ့ဆိုလို့ရှိရင်တော့လက်ညှိုးပေါင်းတစ်ထောင် ပြည့်မယ်နေဆိုတာကို900နဲ့90နဲ့ကိုကရတာတော့တစ်ချောင်းကိုနေဒီနေ့လာရင်တော့ဘသူဖြစ်ဖြစ်သတ်ပြီးတော့အဲဟိုတင်းလုံးပါပဲဒီနေ့တော့ရှင်အညွတ်တစ်ထောင်ပြည့်ကိုတွေပါရေချိုးပြီးတော့ပါပါရှင်းတဲ့အနေမျိုးပြုလုပ်မှာပဲလို့သူကစိတ်ကူးတာသူ့မိကဒီနေ့သွားခေါ်ညစွာပြားဒီနေ့သွားကြည့်သွားကြတော့လာမှာ စိတ်ကြောင်းတွေနွားကြောင်းတွေစိတ်ကြောင်းသားနွားကြောင်းသားတွေနဲ့တွေ့တွေ့တော့ဗျာရှင်ဟန်းကြီးပဲကြွမလို့ဟိုဒီသွားမလို့အဲ့ဒီမကြွနဲ့ဗျာရှင်ဟန်းကြီးအဲ့ဒီမှာဟိုလူဆိုးကြီးရှိတယ်လေဟိုဟာလူဆိုးကြီးလူတွေတတ်တာပြီးတော့သူကလည်းညှို့တွေယူတယ်မနာဆိုးတဲ့လူကြီးရှိတယ်ကြောက်ကြမနာကောင်းတယ်အဲ့ဆိုဗျာအဲ့မှာဟိုကနေယူမဆိုင်ဟိုကဘေးကပုဂ္ဂိုလ်ရစိုးရင်လို့တခါလဲသတိပေးကြတယ်လို့ဟိုကနောက်ဆုံးကြတော့အင်္ဂုလိမာလာတယ် မြင်လောက်တဲ့နေရာတိုင်းမိမာလာကတော့အဝေးကနေပြီးစောစောကသိပ္ပံဘဝတက်ဘိုးရနေတယ်မြတ်စွာဘုရားကြွလာတာနေတော့သူကစဉ်းစားတယ်ဩဝါရဟန်းကြီးတော့လာပြီဒီရဟန်းကြီးကငါအကြောင်းသိပုံမပေါ်ဘူးသူကဒီရမှာလူတွေဆိုလို့ရှိရင်ပြင်လူ900စု1000စုစုလာလည်းပဲအဲဒါရီဟာလည်းပဲငါငါဤအသွမ်းတာတီကိုသူတို့ မာမမခုကနိုင်ဘူးအကုန်လုံးကစင်ရဲဖြစ်ပြီးပြည့်ပြေးကုန်တာပဲတယောက်နှစ်ယောက်ဆိုတာမလာဝန်ဘူးဒီဟန်းကြီးကသူသိပုံပေါ်ဘူးငါကြောင့်လားနေอืมဒီဟန်းကြီးတတ်ပြီးတော့လက်ညှိုးတစ်ချောင်းတော့သိရတော့မှာပဲဆိုပြီးတခါအဲ့ဒီကဆင်းပြီးတော့ဘုရားစီကိုသူလိုက်တာမြတ်စွာဘုရားကမှန်မှန်သွားနေတာပါပဲသို့တော်လည်းတကောဣတိပါနဲ့သူကဖန်ဆင်းတယ် တကောဤဘာကလည်းပဲလို့တော်တော်နေရာကြသူကခြေတလားလောက်ဝင်မယ်လို့ဇမိုင်လောက်ဇမိုင်လောက်သူကဖန်ဆင်းထားခဲ့တာဟိုညဇောဘုရားကတလားလောက်ပဲမမလေးတိုင်းတာသူ့မှာတော့တခါတည်းပြေးရတာဇမိုင်ဇမိုင်ကအတော်ပြေးရတာမနာပြေးရကဲလုံးတစ်လုံးဝင်မယ်လို့သူကတံပူစာကြီးတစ်ခုဖန်ဆင်းထားတယ်ညဇောဘုရားတော့ဒီကဲလုံးတစ်လုံးကဒါလေးကြောလာခဲ့တာဘာမှမဖြစ်ဘူး သူ့တော့တောင်မူစာကြီးဖြစ်ပြီးတော့လာတက်ရဆင်းရတဲ့ဒုက္ခတွေရောက်အဲဒီတော့အခါတိုင်းခါတိုင်းဆိုလို့ရှိရင်ဘာတိရစ္ဆာန်တွေပဲဖြစ်စေကမူသူလွတ်အောင်လို့မပြေးနိုင်ဘူးတဲ့အကုန်လုံးလိုက်လို့မိတာပဲတော့ဒီရဟန်းကြီးကလိုက်ရတာမောလို့တဲ့မမိဘယ်လိုလုပ်များသွားနေမှလဲသူကြည့်တော့လဲမှန်မှန်လေးပဲအိန္ဒိယရကြီးတာလည်းမဟုတ်ဘူးတဲ့သူကခြေတော့ကလေးမှန်မှန်လှနေတာပဲ ငါလည်းလိုက်လို့မပြီးဘူးပြီးတော့နေရာမကြသေးဘူးရှင်ယာကြီးကြောက်အောင်ပါပဲရှင်ယာကြီးရပါရပါမြတ်စွာဘုရားကကြောက်သွားနေတာဒီလူလီမာလာငါရနေတာမင်းသွားနေတယ်လို့ပြောတော့ပြီးတော့ဒီလူလီမာလာစဉ်းစားတယ်ဘယ်နဲ့လဲရှင်ယာဆိုရင်မှန်ကတော့သက္ကပြောတယ်သူဒီကကိုယ်တိုင်ကရပ်ပြီးတော့ရှင်ယာကြီးရပ်ပါလို့ပြောတာသူလည်းသွားနေတယ်ကြောက်လဲကြွလှမ်းနေတာပဲ ဒါတော့ငါရနေတယ်မင်းသွားနေတယ်ဆိုတော့ဒီညာကြီးမမှန်တဲ့စကားမနဲ့ရောက်ပြောပါလိမ့်မလို့ဆိုပြီးတော့သူကသွသွဲတာကိုမူတော့တာညာဆိုတာမှန်တဲ့စကားပြောရတယ်ညာကြီးဘယ်နဲ့ရောက်မမှန်တဲ့စကားပြောတယ်လဲဆိုတော့မဟုတ်ဘူးတဲ့ငါရနေတာမှန်နေတယ်မှန်တဲ့စကားပြောတယ်ငါမှသံဃာဝဆင်းရဲကိုသွားစေနိုင်တဲ့ကိလေသာတွေမရှိတော့ဘူးအဲ့ဒီကိလေသာတွေအကုန်လုံးပယ်ပြီးပြီဒါကြောင့်ငါသံဃာဝဆင်းရဲရနေပြီမင်းမှသံဃာဝဆင်းရဲသွားမယ် ကိလေသာတွေဘာမှမပယ်ရသေးဘူးမင်းနေရကြဖို့ကိလေသာတွေလည်းရှိတယ်ဒိဋ္ဌံဖြစ်ဖို့လည်းရှိတယ်ဒိဋ္ဌာဖြစ်ဖို့လည်းရှိတယ်သံဃာဝဆင်းရဲ့အယုံညာနဲ့ဖြစ်ပေါ်လည်းရှိကောင်းနဲ့ဖြစ်ပေါ်လည်းရှိမင်းတော့သံဃာဝဆင်းရဲ့ဘဝတွေမရေတွက်နိုင်အောင်ဖြစ်ပေါ်ရတယ်အပြည့်အစုံရှိနေတာမင်းသံဃာခီးသွားနေတယ်လို့ညဇော်ပြားအမင်းရှိတယ်ပြီးတော့မှသူသဘောပေါက်လာတယ်ဒါသာကမင်းသား မှဖြစ်တဲ့ရဟန်းမြတ်ကြီးနဲ့တူတယ်ဆိုပြီးဒီတော့မှလက်နဲ့တွေပါလေချပြီးတော့မြတ်စွာဘုရားလည်းကတော့တောင်းပန်ပြီးလို့ရဟန်းပြုပြီးနောက်နောက်ကြတဲ့ရဟန်းသာလည်းဖြစ်သွားပါအဲ့ဒီမှာမြတ်စွာဘုရားကသံဃာခီးပေါင်းမဟုတ်ဘူးကိလေသာရှိနေတဲ့ပုဂ္ဂိုလ်တွေသံဃာခီးသွားရနေပဲမဲ့သံဃာခီးသွားအဲ့လိုပဲသူက အတကူသံဃာခီးသွားရနေတော့သူဒုက္ခနုပတိတော့သံဃာဆင်းရဲသည်ဆင်းလိုက်ရသည်ဟောဒီဖြစ်၏သံဃာဆင်းရဲတွေလိုက်နေတယ်ဘသူတွေလဲဆိုတရားမလို့တဲ့ပုဂ္ဂိုလ်တွေပဲလားတရားအားထုတ်တဲ့ပုဂ္ဂိုလ်တွေကအခိုက်အတန့်သာရနေတယ်အဲကောင်းတယ်တခါမှလည်းသံဃာခီးတခါရတာပိန်တယ်တခါမှလည်းတခါရတာမြင်တယ်တခါမှလည်းတခါရတာကြားတယ်တခါမှလည်းတခါရမှတိုင်းမှတိုင်းဟာအမှန်တရားလေးတွေသိသိသွားလို့ချင်းခုနကပြောတဲ့အတိုင်း

အဲဒါတခါမှရင်ဘဝတိယုံနာခန္ဓာသခန်းတစ်ခုခြေတလားလို့ပေါ်ငြိမ့်ပါလေ။နဂါမယင်နဂါယင်စကာမယင်စကာယင်မှတိတ်မှန်တယ်သူကငြိမ့်။နောက်ဆုံးအရိယာမဉ္ဇဉ်ရောက်တဲ့ခါကျရင်အကုန်လုံးငြိမ့်မှာသောတာပတိမဉ္ဇဉ်ရောက်တဲ့ခါကာလကျတော့ခုနှစ်ဘဝတည်းပုံလွန်ပြီးတော့သွားမဲ့ခကြီးတွေတခါတည်းငြိမ့်သွားတာခုနှစ်ဘဝတည်းမဟုတ်ဘူးဘယ်ဘက်မှမရှိတော့ဘူး။ဗရာဂာမိမဉ္ဇဉ်ရောက်လို့ကြည်ရင်နှစ်ဘဝတည်းပုံလွန်ပြီးဖြစ်မဲ့သံဃာဝဆင်းရဲအကုန်ကြီး။အဲဒီသောတာပန်တရားကနေမှအပယ်လေးပါး ဝတန်တရားတွေတော့အကုန်လုံးငြိမ့်သွားတယ်အနာဂါမိမဲ့ရောက်လို့ရှိရင်တော့ကာမဘဝတန်တရားတွေအကုန်ငြိမ့်သွားကာမဘဝတော့မလာတော့အရဟတမဲ့ရောက်တဲ့ခါကျတော့ကိုဘယ်ဘဝမှမဖြစ်နိုင်တော့ဘဝတန်တရားခကြီးတွေအကုန်လုံးငြိမ့်သွားတယ်အဲဒီတော့ဝိပဿနာရှုမှတ်နေတဲ့ပုဂ္ဂိုလ်ကရှုမှတ်တိုင်းရှုမှတ်တိုင်းသာခကြီးသွားမဟုတ်ဘူးခကြီးရတနာ ဝိပါဒနာမရှိတဲ့ပုဂ္ဂိုလ်တွေကမရှိလဲမရှိတိုင်းအလွတ်နေတဲ့ပုဂ္ဂိုလ်တွေသူတို့သွားနေတာပဲ။တန်ရာခီးတွေတခါတည်းစအဆုံးရှိသွားတယ်။အဲဒီအရိယာမက်တွေရောက်လို့ရှိရင်တော့အဲထိုက်တရားလို့ဆိုတာတန်ရာခီးတွေကပြက်ပြက်ပြီးတော့သွားတယ်။နောက်ဆုံးအရဟတမေရတို့ရောက်တဲ့ခါကျတော့တန်ရာခီးအကုန်လုံးလမ်းဆုံးသွားတယ်။တန်ရာခီးတွေတခါတည်းအာစကန်းသိမ့်သွားအဲဒီရောက်အောင်အထုရမှာ။အဲဒါတော့အတ္တကုခီးသွားတော်သူသည် အဲတန်မြာခီးသွားနေလို့ရှိရင်အရိယာမညာရောက်အာမထုတ်လို့ရှိရင်အာမထုတ်ပဲနဲ့တိုင်းနေလို့ရှိရင်တန်မြာခီးသွားနေတာအဲဒီခီးသွားတဲ့ပုဂ္ဂိုလ်နောက်ကဗာလိုက်လာတဲ့ဒုက္ခအနုပတိတော့ဆင်းရဲတွေလိုက်လာလိမ့်မယ်ဘဝတွေဖြစ်လိမ့်မယ်ငရဲဆင်းရဲတွေဖြစ်လိမ့်မယ်သိသံဆင်းရဲတွေဖြစ်လိမ့်မယ်သိတာဆင်းရဲတွေဖြစ်လိမ့်မယ်သူကဆင်းရဲတွေဖြစ်လိမ့်မယ်လူဘဝဖြစ်ပြီးတော့လူဆင်းရဲတွေဇာတိတရားဓာတိမရဏတွေဖြစ်လိမ့်မယ်ဘောဂပရိဒဒုက္ခဒေါမနတာဥပါဒေအတဆိုတဲ့ဆင်းရဲတွေဖြစ်လိမ့်မယ်နတ်ဘဝလောကတွေဖြစ်ပြီးတော့လည်းဒီလိုပဲ ဇာမရဏသောကပိဒဝဒုက္ခဒေါမနသောဥပါယတာတွေဖြစ်နေတယ်ဇမာဖြစ်ရင်လည်းပဲဇာတိတို့ဇရာတို့မရဏတို့မကင်းမှုအဲ့ဒီမှာဒီဒုက္ခတွေဖြစ်မှာဒီဒုက္ခတွေဆင်းလိုက်လာနေမယ်သတ္တမနာသရဂုဏသဒုက္ခ ानु ပတိတော်သိရာသတ္တမထို့ရောက်အရဂုသဗ္ဗမယခိသွားသည်နိနာသိရမဖြစ်ရက

ရှင်ရပြုရန်လည်းခရင်လှသွား၏။ညာပြုဖို့လည်းခရင်နဲ့အဲကမ္မထာကြောင့်ဘာဝနာကမ္မထာကြောင့်လာပြီးဘာဝနာတရားတွေအားထုတ်ဖို့ခရင်သည်ဟောလားညာမပြုတဲ့ပုဂ္ဂိုလ်တွေလည်းဆိုင်ပါတယ်။ဒုရပီရမံပျော်မွေ့ကိုရလည်းခရင်လှသွား၏။ဉာဏ်ကြားပြုပြီးတော့လည်းပဲရှင်ရဖြစ်နေသီလသမာဓိပညာသိက္ခာတွေကိုရှင်းရတာဝမ်းမြောက်ဝမ်းသာနဲ့ပြောလို့ရတယ် လွယ်ဘူးတဲ့အစဗရာတရားတွေနဲ့လာမယ်တော့ကြတော့တချို့စိတ်ပြတ်တယ်သို့တော်လည်းများသောအားဖြင့်ဗရာတရားထက်တဲ့တန်လာတဲ့ပုဂ္ဂိုလ်တွေပြောပါတယ်အထုရတယ်အမှန်ပြောဝန်းတာတယ်အဲဒီလိုပြောမှုမှန်တဲ့ဝမ်းဝမ်းမြောက်ဝမ်းသာနဲ့အထုတဲ့ပုဂ္ဂိုလ်တွေတရားတိုးတဲ့တာပဲဒီပုဂ္ဂိုလ်တွေကတခါတည်းအားရတဲ့သိကောင်းတယ်ကမ္မထာကြောင့်လာပြီးတရားထုတ်တဲ့ပုဂ္ဂိုလ်အဲဒီတိုင်းပဲအစကတော့ဗရာတရားနဲ့လာနောက်တော့အဲဒီလိုပဲဗရာခန္ဓာတွေကကြော့ပြီးတော့သိပြတဲ့ပုဂ္ဂိုလ်တွေရှိတယ်သို့တော်များသောအားဖြင့်တော့ဗရာတရားထက်တဲ့တန်လာတဲ့ပုဂ္ဂိုလ်တွေဝမ်းမြောက်ဝမ်းသာနဲ့အထုကြတယ်

အဲဒီကိစ္စတွေနဲ့ပြည့်စုံအောင်လုပ်ခင်းတယ်ပြည့်စုံနေတယ်လို့ဆိုတော့မှလည်းပဲစိတ်ကတော့မပြည့်စုံဘူးတဲ့ဟိုလိုဖြစ်ခြင်းဒီလိုဖြစ်ခြင်းကြီးပွားခြင်းချမ်းသာခြင်းဒါတွေကတည်းကဒါတွေကရှိနေသေးတာပဲอืมနာဒုက္ခရောက်တယ်တဲ့ဒါဒုက္ခသမာနာတာဝါသောအသမာနာတာဝါသောသဘောမတူသောသူတို့နှင့်အတူတူကနေတရားချင်းသည်ဒုက္ခဆင်းရဲသို့ဆင်းရဲလာသွား၏အဲရံပြုပြီးတော့သဘောတူတဲ့ပုဂ္ဂိုလ်ရဲ့နေရာဆင်းရဲတယ် ကမ္မထာကြောင့်ရောက်ပြီးတော့သဘောမတူတဲ့ပုဂ္ဂိုလ်တွေနဲ့တရားထုတ်နေရင်အဲ့ဒါလည်းဆင်းရဲတတ်တယ်အဲ့ဒါမဆင်းရဲအောင်လို့နှလုံးသွင်းရမှာမတတ်နိုင်ဘူးသူကသူနေကိုယ့်အကိုတရားအထုတ်ကြလို့လုပ်ရတယ်ဒုက္ခအနုပရိတာတကုအရကုသံဃာခီကိုသွားတော်သူသံဃာခီကိုသွားတော်သူတို့ဒုက္ခအနုပတိတော်ဆင်းရဲဒုက္ခတွေဆင်းလိုက်အပ်ပြီးဟောဒီဖြစ်၏သံဃာတို့သံဃာခီသွားနေလို့ရှိရင်တရားအမှုပဲနဲ့သံဃာခီသံဃာဝဆင်းရဲတွေပြန့်ငင်းစေနိုင်တဲ့

တရားတော်မူတဲ့တရားနှလုံးတရားဂါထာကိုနှလုံးသွင်းပြီးတရားဂါထာပါတဲ့အတိုင်းနှလုံးသွင်းပြီးတော့တထိုင်တွင်းမှာပဲအရိယာမဖို့လေးပါးအစဉ်တိုင်းရောက်ပြီးညာနာဖြစ်သွားတယ်ပိတမိတာပါဒပိတမိတာဆိုရောက်တဲ့ယဟန်ဆလာပင်ညာပင်ညာ၆ပါးနဲ့ပြည့်စုံတဲ့ညာပထမရမ်းပါပဲဘာဝကံညာပြည့်စုံသေးတဲ့ဘုရင်ကလေးအကုန်လုံးပြည့်စုံတဲ့တခါလဲညာနာကြီးဖြစ်သွားတယ်ဒါတော့ကုသိုလ်ကောင်းမှုတွေလည်းပဲ သေးသေးကိုယ်ကိုယ်ပဲမယ်လို့လည်းပဲစေတနာထက်တာလို့ရှိရင်အမှန်တရားအရာရောက်ပါတယ်အဲဒီမြတ်စွာဘုရားသုတိမြတ်စွာဘုရားပန်းပူဇော်တော့ကသူပူဇော်တဲ့ခန်းတော်ဘာဟာသိပြီးတော့ဖုတ်တာလာမယ်မဟုတ်ပါဘူးကြီးကြီးတယ်မဟုတ်ပါဘူးဒါမဲ့စေတနာထက်တာနဲ့ပူဇော်ခဲ့လို့အဲဒီကုသိုလ်ကောင်းမှုကအကျိုးပေးလာတာတဲ့လူဘဝနာဘဝတွေအချိန်မောင်းများစွာဖြစ်လို့အဲနောက်ဆုံးမှာအရဟတမရထိုးတယ်အောင်ရောက်ရတယ်တဲ့ဒါမဲ့အရဟတမရထိုးရောက်တယ်အောင်ရောက်ဖို့ရတာတရားတော့အထုဝါသေးတာပဲ ဒီတိုင်းရောက်တာတော့မဟုတ်မြတ်စွာဘုရားတရားနာပြီးတော့တရားနာနေရင်နှလုံးသွင်းအားထုတ်ပြီးတော့အရဟတမေရတို့ရောက်သွားတယ်အဲဒီလိုပြန်အဲဒီတော့ဒီမှာဘုန်းကြီးပြောလို့ရင်ကဘာတော့ဆိုတော့တရားနှလုံးသွင်းအားထုတ်တဲ့ပုဂ္ဂိုလ်ဟာယောနိသောမနတိကာရနဲ့အာယောနိသောမနတိကာရရှိတယ်အာယောနိသောမနတိကာရနဲ့မသိနေတဲ့ဘက်ကသိပြအောင်လို့နှလုံးသွင်းရင်သိပြတယ်ရားတို့တဲ့ဥစ္စာတွေသိပြအောင်လို့နှလုံးသွင်းရင်လောကကြီးရာတွေနဲ့အဲသိပြအောင်နှလုံးသွင်းလို့ရှိရင် တရားထုတ်တာတွေကိုအသေးနှုတ်ထင်ပြီးတော့သိတဲ့သွားတာတဲ့သို့တော်လည်းပဲဒီလိုပုဂ္ဂိုလ်ကတော့ရှားတော့ရှားပါလိမ့်မယ်ဒါပေမဲ့လို့တဝုတ္တလေကတော့မရှိဘူးလို့ပြောနိုင်မှာမျိုးလားအဲဝမ်းမြောက်ဝမ်းသာဖြစ်အောင်လည်းလုံးသွင်းမယ်ဆိုရင်ယောနိသောမတိကာရနဲ့လုံးသွင်းရင်လည်းတရားထုတ်ရတာအမှန်တကိုဖို့တန်ပါတယ်လောကကြီးရာနဲ့စပ်ပြီးတော့ကာမဂုဏ်ကြီးရာတွေကိုအကောင်းနေမှာပြီးသားလိုက်စားနေတဲ့ပုဂ္ဂိုလ်ဒုက္ခညာတွေမှာ ။သံဃာဝဆင်းရဲလုံးရောက်ဖို့ရတယ်လို့ခင်ဗျာအများကြီးဝေးသေးတာပဲ။သူတို့သံဃာဝဆင်းရဲသံဃာကြီးတွေတွားကြတွားကြအောင်မယ်လို့ခင်ဗျာ။ဟောကြီးကမင်းမတော်နိုင်တော့ဘုရားတွေသံဃာကြီးစဉ်လမ်းဆုံးပြီးတော့နိဗ္ဗာန်ရောက်တယ်။အဲဒီမြတ်စွာဘုရားတွေတပိသာကတွေတပိဘုရားတွေထားအောင်လားအခုဘောတော်မြတ်စွာဘုရားနေပေါင်း1500ကျော်ကလာဖွင့်ခဲ့။အဲဒီမြတ်စွာဘုရားရဲ့တပိသာကဖြစ်တဲ့ရှင်ကုန်းနေညအရှင်သာရိပုတ္တရာရှင်မောဂလံအစရှိတဲ့ပုဂ္ဂိုလ်တွေ အဲလူတွေကလည်းပဲရှိတာပါပဲကျိုးအရဟံမရတို့ရောက်တဲ့ပုဂ္ဂိုလ်တွေရှိပါတယ်အဲဒီပုဂ္ဂိုလ်တွေကမြာဝဆနာသိမ့်သွားပြီခီးခီးခီးပိတ်သွားပြီလို့မြဲဒုက္ခမခံရတော့အဲဒီယန္နာမဖြစ်သေးတဲ့ဒါလည်းတော့ကသောတာပန်တို့သရဂံတို့အနာဂံတို့ဆိုရတယ်ရှိတယ်အဲ့ဒီပုဂ္ဂိုလ်တွေလည်းခီးရန်သူတို့အပိုင်းခြားကန့်တာရှိသွားပြီအပေလေးပါးတွေကိုမကြနိုင်ဘူးအကျိုးကာမဘုံတွေပြန်မလာနိုင်ဘူးကာမဘုံဆင်းရဲတွေမရှိတော့အဲ့ဒီဆင်းရဲတွေငြိမ့်တော့ပဲအဲ့ဒီတော့အခု တရားကျင့်ကြအားထုတ်တဲ့ပုဂ္ဂိုလ်တွေဟာလည်းပဲသံဃာကြီးကိုယ်နိုင်မြတ်တို့အားထုတ်ဖို့ရအောင်တရားအားမထုတ်ပဲနေရင်အားမထုတ်တဲ့အချိန်တိုင်းအချိန်တိုင်းသံဃာကြီးကြီးပွားတယ်သံဃာကြီးကြီးသွားဖို့ရလုံးလုံးအားထုတ်တဲ့ပုဂ္ဂိုလ်တွေမှာတော့ကြီးကြီးသိရှိတာပေါ့သူကအဲဒီအားထုတ်တဲ့အချိန်ပိုင်းအချိန်ပိုင်းဟာဖြင့်ရှူတိုင်းရှူတိုင်းမှတ်တိုင်းမှတ်တိုင်းဟာသံဃာကြီးတိုးနေတာပဲသံဃာကြီးပြက်ပြက်သွားတာပဲနောက်ဆုံးအရိယာမရောက်တဲ့ခါကျတော့ သူ့ပိုင်းခြားတဲ့သူတော်များကြီးတွေပြသွားမယ်အဲ့ဒီကြောင့်အားထုတ်ကြဖို့အဲ့တော့ကနေ့သစ္စာလေးပါးတရားလဲတော်တော်သုံးပါပြီသစ္စာလေးပါးတရားနဲ့စပြီးတော့လဲကိုအားထုတ်ရတာလေးလဲအာယုံပြုပြီးတော့ဝမ်းမြောက်ဝမ်းသာနဲ့စိတ်တက်ကြဖို့ရလဲအာဘိစကားလဲပြောပြီးပါပြီတော်တော်သုံးတော့ပါအဲ့ဒီတရားသိရမယ်နာယီလဲနာယီတော်နီးတော်ပါအောင်နာယီခွဲတော့အားထုတ်ဟောတာတရားတော်ကြီးသွားတရားသိညာအောင်

ပဒနာရှုစေခဏ၌ဒုက္ခသစ္စာကိုပိုင်းခြား၍သိ၏ဝိပဒနာရှုစေခဏ၌ဒုက္ခသစ္စာကိုအာယုံပြုလျက်ပိုင်းခြား၍သိ၏ သမုဒိယသစ္စာသမုဒိယသစ္စာနိရောဓသစ္စာနိရောဓသစ္စာမေဃသစ္စာတို့ကိုမေဃသစ္စာတို့ကိုသိခြင်းကိစ္စသိခြင်းကိစ္စဤစေသောအခြင်းဤစေသောအခြင်းပိုင်းခြား၍ပြီးပိုင်းခြား၍ပြီးအရိယာမေခဏ၌နိရောဓသစ္စာနိဗ္ဗာန်တရားကို

ကြည်ချင်းကိစ္စကြည်စေသောအခြင်းသိသည်ဒီသစ္စာလေးပါးတရားယေသောနာဂမသာသဓမ္မသနာကုသကစေရနာရဲ့ဆွမ်းအမှုပေါ်ကြောင့်ယခုတရားနာပရိဒံသူတော်ကောင်းတို့သည်ဤရိယသစ္စာလေးပါးတရားတို့ကိုထိုက်တရားလျော်စွာသိအောင်ပိုင်းခြားဖို့